ယနေ့သာသနာတော်နေ့2569ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါကောင်လပြည့်ကျော်၄ရက်နေ့ခရစ်နှစ်2023ခုနှစ်စက်တင်ဘာလ၄ရက်ညနေ6နာရီချိန်တွင်ကုသလကာယီဓမ္မရိပ်သာတွင် ပြန်အားထုတ်နေကြသောယောဂီသူတို့စင်များအားတရားအားထုတ်ခြင်းနဲ့ပတ်သက်ပြီးတော့ ကိုယ့်ရဲ့ရှုမှတ်မှုကိုနည်းနည်းပပပြောမယ်ပြီးတော့မှပဲတရားမေးကြည့်တာပေါ့နော်တရားရှုမှတ်တယ်ဆိုတဲ့စကလုံးဟာဖြစ်အောင်လုပ်တာလားသိအောင်လုပ်တာလားသိအောင်လုပ်တာဒါကိုဆွဆွမြဲမြဲမှတ်သားလိုက်နာဖို့လိုတယ်နော်တရားရှုမှတ်ခြင်းသည် သိအောင်လုပ်တာလားဖြစ်အောင်လုပ်တာလားသိနိုင်သမျှသိအောင်လုပ်တာအတိတွေတိုးတိုးလာမယ်အတိတိုးလာရမယ်အတိတရားတွေပြည့်စုံလာရမယ်ပြည့်ပြည့်စုံစုံသိလာရမယ်အတိတိုးလာရမယ်ဒါကိုပညာတိုးတယ်လို့ခေါ်ပါတယ်အတိတိုးတယ်ဆိုတာပါလေပညာတိုးတယ်ပပကာရေနာ အသေးစိတ်ညာသိခြင်းပညာဆိုတာအသေးစိတ်သိတယ်ပညာဆိုတာဘာခေါ်တာလဲအသေးစိတ်သိသွားတာနော်ဆိုတဲ့အခါကျတော့ကိုရှုတဲ့ရှုခွက်ကို အသေးစိတ်တည်တည်ချာချာပြည့်ပြည့်စုံစုံသိအောင်ရှုမှတ်နိုင်ကြရအရေးကြီးလားမကြီးဘူး ဒါကယောဂီတိုင်းဒါကိုသိရှိပြီးတော့လိုက်နာဖို့လိုအပ်တယ်။ဘာဖြစ်လို့လဲလို့ဆိုရင်တရားရှိမှတ်တဲ့ယောဂီအများစုကသိဖို့လုံနေတာမဟုတ်ဘူးဖြစ်ဖို့လုံနေတာများတယ်။ဟုတ်လားမဟုတ်လား။ကိုဖြစ်ချင်တယ်လေကိုရှုွက်ကလေးကိုမြင်ချင်တဲ့အတိုင်းကိုဖြစ်ချင်တဲ့အတိုင်းပုံစံပေါ်ပြီးတော့ ဘလို့လေးမြင်ခြင်းနဲ့ဘလို့လေးတွေ့ခြင်းနဲ့ဘလို့လေးမှတ်ခြင်းနဲ့မှန်ရင်နဲ့မှဘလို့ပုံစံမျိုးပေါ်ခြင်းနဲ့ဆိုစိတ်ကူးလေးနဲ့ပုံဖော်ပြီးတော့မှရှုမှတ်နေတယ်ဘလို့မှကောင်းမယ်တရားဆိုတာကောင်းခြင်းမကောင်းခြင်းမရှိဘူးကောင်းတာဆိုတာမရှိဘူးတော့တိဖို့ပဲကိုကောင်းရင်လည်းသိရမယ်မကောင်းရင်လည်းသိရမယ်ဥပမာအားဖြင့်စိတ်တည်ငြိမ်နေလည်းသိရမယ် ပြန့်လွင့်နေတာကိုလည်းသိရမယ်။ရာဂဖြစ်ရင်လည်းသိရမယ်။ရာဂငြိမ်းနေရင်လည်းသိရမယ်။ဒေါသဖြစ်နေလည်းသိရမယ်။ဒေါသငြိမ်းနေလည်းသိရမယ်။ဆိုလိုတာကဒါမဟာသတိပဋ္ဌာန်သုတ်တန်ထဲမှာမြတ်စွာဘုရားဟောထားပြီးသား။တာရာဂံဝါစိတ်တံတာရာဂံစိတ်တံတိပဇာနာတိရာဂဖြစ်နေပြီဆိုရင် မိမိတဏ္ဍမှာရာဂဖြစ်နေတယ်လို့သိနေရမယ်ဝိရာဂဖြစ်နေတယ်ဆိုရင်လည်းဝိရာဂဖြစ်နေတယ်လို့သိရမယ်တာရာဂံစိတ်တံတာရာဂံစိတ်တံတိပဇာနာတိဝိရာဂံစိတ်တံဝိရာဂံစိတ်တံတိပဇာနာတိပဇာနာတိဆိုတာတတိပညာဖြင့်သိရမယ်ပဇာနာတိလို့ပဲဟောထားတာရှိတယ်ဖြစ်အောင် ဟောထားတာမရှိဘူးဒါကြောင့်မို့တရားရှိမှတ်တဲ့အခါမှာကောင်းတယ်လို့ဆိုးတယ်လို့သတ်မှတ်တာမျိုးကိုကိုကိုကိုရှုွက်ကိုကိုယ့်ကိုမသတ်မှတ်ပဲနဲ့သိနိုင်သမျှသိအောင်ဘာပဲပေါ်ပေါ်ရှုမှတ်နိုင်ရဟာအရေးကြီးလားမကြီးဘူးလားအရေးကြီးတယ်နော်ဒါအခြေခံပြီးတော့လေဒီဒီစိတ်ကလိုက်နာဖို့လိုတယ်နော်အများအားဖြင့်မလိုက်နာဘူး မလိုက်နာပဲနဲ့ဖြစ်အောင်လုပ်တယ်အာဟိုလိုလေးဖြစ်မှအစဉ်ပြေမယ်ဒီလိုလေးတွေ့ရမှဒီလိုလေးမြင်ရမှအစဉ်ပြေမယ်ဒီလိုရှိတယ်အာယုံကို ရှုတဲ့အခါမှာရှုမှတ်တဲ့စိတ်မှတ်တယ်မတ်တန်းတင်မတ်တယ်မတ်တန်းတင်ရကောက်လုပ်တယ်အဲ့ဒါကဘယ်သူနဲ့လုပ်ရလဲတတိနဲ့လုပ်ရတယ် ပတိဖြင့်မှတ်တမ်းတင်ထားရတယ်။မှတ်တမ်းတင်ထားတော့စိရင်ဝင်တာပေါ့။ဟုတ်လားမဟုတ်လား။စိရင်ဝင်နေဆိုရင်စိရင်ပတ်ထားတာနဲ့တူရဲ့လေ။ဒါဆိုရင်ပြည့်ပြည့်စုံစုံသိရတာပေါ့။ဘာမှအမှတ်အသားမရှိဘူးဆိုလွတ်နေတယ်။ဒါကြောင့်မို့ရှုမှတ်တယ်ဆိုတာဟာမှတ်တမ်းတင်တာမှတ်တမ်းတင်ထားတယ်စိရင်ဝင်သွားတယ် ကိုကမတ်တန်းတင်ထားတဲ့စင်းဝင်သွားတဲ့အတွက်အဲ့ဒီအာယုံကကိုယ့်ကိုမနှိမ့်ဆက်တော့အဲ့လိုလွတ်ထွက်သွားတဲ့ဟာတွေကများနေတဲ့အခါကျတော့ဘာမှမရှုမှတ်ပဲနဲ့လွတ်ထွက်သွားတယ်ဆိုတော့ဒီအာယုံကဒီတိုင်းလွတ်သွားတာပေါ့မရှုမှတ်ပဲထားတဲ့အာယုံမှန်သမျှကဒီတိုင်းလွတ်ထားတာမဟုတ် virus တွေကတစ်ခါတည်း ထောင်နဲ့တောင်းနဲ့ချီပြီးထုတ်လုပ်နေတဲ့သဘောမျိုးပဲလွတ်ထွက်သွားတိုင်းလွတ်ထွက်သွားတိုင်းမှာဘာတွေမွေးဖွားလဲကိလေသာဗိုင်းရပ်စ်တွေမွေးဖွားနေတာသဘောပေါက်လားရှုမှတ်တယ်ဆိုတာအဲ့ဒီဗိုင်းရပ်စ်ကိုဘာလုပ်တာလဲတတ်တာတစ်ချက်ရှုမှတ်ရင်တစ်ချက်ဗိုင်းရပ်စ်ပိုးကိုတတ်နိုင်စွမ်းရှိတယ်ရှုမှတ်မှုတစ်ချက်ရဲ့တန်ဖိုးကအများကြီး ဟုတ်လားမရှုမှတ်လိုက်တိုင်းမှာသူကဘာဖြစ်လဲပွားနေတာဗိုင်းရပ်စ်ကလေနော်ကင်ဆာဗိုင်းရပ်စ်တွေကတရက်လောက်နောက်ကျသွားရင်ဆရာဝန်တွေဆိုသိတာပေါ့တရက်လောက်နောက်ကျသွားရင်ပွားလာတယ်အများကြီးဆိုဟုတ်တယ်မဟုတ်လားအများကြီးအယမ်းမြန်တယ်လို့ပြောတာပဲအဲ့ဒီခါကျတော့တေချာစဉ်းစားရမှာကကိလေသာကအဲ့ဒီကင်ဆာဗိုင်းရပ်စ်တို့ဟိုတက်တောင်းမှပို့ပြီးတော့များသေးတယ် ။ဘာဖြစ်လို့လဲ။ဒါတစ်စက္ကန့်ကိုဂတိသသိန်းဖြစ်တာ။မရှုမှတ်တိုင်းမှာကိလေသာဝင်နောက်နေတယ်။ကိလေသာစိတ်ပေါင်းဂတိသသိန်းဖြစ်သွားတယ်။ရှုမှတ်လိုက်တာနဲ့တစ်စက္ကန့်အတွင်းမှာကိလေသာဂတိသသိန်းတပ်ပြီးသားဖြစ်သွားတယ်။နော်နောက်တစ်ခါကိုကသူများကိုစိတ်ဆိုးနေတယ်စိတ်တူနေတယ်ဒေါသဖြစ်နေတယ် တဏှာရီလောက်ဖြစ်ပြီဆိုရင်အကုသိုလ်စိတ်ပေါင်းဘလောက်ဖြစ်သွားမလဲစဉ်းစားကြည့်ပေါ့နော်စိတ်ကလေးကွက်သွားတာတို့သူများဘုံမကောင်းမြင်လိုက်တာတို့ဆိုရင်တစ်စက္ကန့်လောက်ဖြစ်ရင်ကိုပဲအကုသိုလ်စိတ်ပေါင်းဂတိတသိန်းကဖြစ်သွားတာဆိုတော့ငရေမျိုးစိဂတိတသိန်းချပြီးတာနဲ့တူလားမတူဘူးမျိုးစိချပြီးရင်ဘာဖြစ်မလဲအပင်ပေါက်တော့ပါ အပင်ပေါက်တော့မှာလေဒါကြောင့်မို့ဘုန်းကြီးတို့ကတန်လျာလွတ်ဖို့ခဲရင်တာပေါ့ခဲရင်နေဆိုတာတစ်စက္ကန့်ကိုကတိသသိန်းနဲ့တွက်ပြီးတော့စဉ်းစားပါနော်အဲ့တော့ယောဂီတွေဒီမှာထိုင်ပြီးတော့တရားလုပ်နေတယ်တဏှာကြီးထိုင်လိုက်တယ်ဆိုရင်တစ်စက္ကန့်မှာကတိသသိန်းလုံးနဲ့တွက်လိုက်ရင်တဏှာကြီးမှာဘယ်လောက်ရမလဲစဉ်းစားကြည့်လိုက်အများကြီးကုသိုလ်တွေအများကြီးရနော်ကုသိုလ်တွေအများကြီးရမယ်ဒါကြောင့်မို့ ရှုမှတ်တဲ့အခါမှာပေါ့ပေါ့ဆဆမလုံးစေခြင်းဘူးတိတိကျကျတိတိချာချာလေးလုပ်ပါကိုရှုမှတ်မှုတစ်ချက်ကကိုယ့်ရဲ့ကုသိုလ်ကံစွမ်းအားဘယ်လောက်ထိတက်သွားလဲဂတိတသိဂတိပေါင်းဘယ်လောက်လဲတသိလားအတိအကျမဟုတ်ဘူးဒီတက်ပို့တယ်ဂတိတသိတစ်စက္ကန့်နော် ကိုကတစ်ချက်လောက်ရှုမှတ်လိုက်တာနဲ့ကိုကုသိုလ်စိတ်တွေကဘလောက်ထိတက်သွားလဲကတိသသိထိတက်သွားတယ်မရှုမှတ်လိုက်တာနဲ့အကုသိုလ်တွေလည်းဘလောက်တိုးသွားလဲကတိသသိတိုးတယ်ဒါကြောင့်မို့တရတာကာလမှာကိုဘလောက်တိုးလဲဘယ်ဘက်ကတိုးလဲကုသိုလ်ဘက်ကတိုးတာလားအကုသိုလ်ဘက်ကတိုးတာလားကိုကိုကိုစဉ်းစားနော်ဒါကြောင့်မို့တရားအထုတ်တာစကားပြောတယ်ဆိုတာလေ ဘာဖြစ်သွားပြီလဲတရားဖြစ်သွားပြီဘယ်နှယောက်ပြတ်တယ်လဲစကားပြောလို့ရှိရင်ပြောတဲ့လူနှစ်ယောက်တည်းတည်းမကဘူးဘေးကကြားတဲ့လူကအနောက်ရှက်ဖြစ်ပြီးတော့တရားမှတ်လို့မရဘူးဆိုရင်ဘေးမှာ9ယောက်ရှင်အဲ့ဒီ9ယောက်လုံးပြတ်တယ်အမှန်တည်းလို့ခေါ်တယ်နော်ဒါကြောင့်မို့စကားမပြောပါနဲ့ဆိုတာဘုန်းကြီးကအရေးတာပါတင်းတင်းကြပ်ကြပ်တမ်းပြထား ဒီမှာတော့မတိတ်ကြပါဘူးပမာပြည်မှာဆိုရင်ရိတ်တာမှာစကားပြောတယ်ဆိုရင်ဝန်နေပေးရပေါ့နော်တစ်ကြိမ်ပေးတယ်နှစ်ကြိမ်ပေးတယ်သုံးကြိမ်ပေးတယ်သုံးကြိမ်ပေးပြီဆိုရင်တော့ကဲယောဂီချမ်းသာတဲ့နေရာမှာသွားပြီးတော့အားထုတ်ပါဒီကစကားမပြောရတဲ့စီကံကယောဂီနဲ့မကိုက်ညီဘူးဆိုပြီးတော့ပဲအိမ်ပြန်ခိုင်းရတာเนาะအဲ့လိုရှိတယ် ဘာလို့လဲဆိုစကားပြောတယ်ဆိုတာကိုတယောက်တည်းပျက်စီးတာမဟုတ်ဘူးလေအပြောခံရတဲ့လူရောဘေးကကြားတဲ့လူရောဆိုတော့အများကြီးအနောက်ရှက်ဖြစ်တယ်တရားအနောက်ရှက်အများကြီးဖြစ်တယ်အဲ့ဒီအချိန်မှာဘာတွေလွတ်ထွက်သွားပြီလဲတစ်စက်တနာရီလောက်ထိုင်စကားပြောတယ်နိုင်ဝက်လောက်ထိုင်စကားပြောတယ်ဆိုအကုန်လွတ်ထွက်နေတာပဲဗေဒီပေါင်းမြောက်များစွာအကုသိုလ်ပဲဖြစ်တယ် ပြောတဲ့အကြောင်းညာတွေကလည်းကုသိုလ်လားအကုသိုလ်လားခွဲခြားခြင်းပုံမောဟလေးလားဘာမှမတတိမပါတဲ့အချိန်မှာကောင်းမွန်တဲ့စွမ်းအားပြည့်တဲ့ကုသိုလ်မျိုးမရနိုင်တော့ဘယ်လိုတော့တရားဆွေးနွေးနေတာပါဘုရားဆိုလည်းမရဘူးတရားဆွေးနွေးနေတာပါဘုရားဆိုလည်းသူကဘာပြတ်သွားပြီလဲရှုမှတ်မှုပြတ်နေတဲ့အတွက်ကိလေသာမတတ်နိုင်ဘူးဆွေးနွေးနေရင်လည်းမှကိလေသာက တိုးကျင်လည်းတိုးလာနိုင်သေးတာကိုနော်အဲ့ဒီလိုရှိသေးတာစကားပြောကျင်တာနဲ့ပဲတရားဆွေးနွေးတယ်လို့လှည့်ပြီးတော့မှအကြောင်းပြတာမျိုးလဲရှောင်ရှားဖို့လိုလားမလိုဘူးလားနော်စကားတော့ဘယ်လိုမှမပြောတာကောင်းတဲ့ရှုမှတ်စေကာလပါပဲတိုင်တဲ့အချိန်ကျတော့ပြောပေါ့ဗျာတဘောအလုံးပြောနေကြတာပဲမဟုတ်ဘူးလားပြောတဘောအလုံးစကားပြောနေပြီးမှမပြီးနိုင်ပဲ ဒီကိုရပြီးတော့တိခံနိုင်စွာရှိဖို့လိုလားမလိုဘူးလားတိခံနိုင်စွာရှိဖို့လိုတယ်တချို့တွေကတကယ်လိုက်နာတယ်လိုက်နာတဲ့လူလည်းရှိတယ်ပေါ့နော်မလိုက်နာတဲ့လူလည်းရှိတယ်စိတ်ကမထိန်နိုင်တဲ့လူလည်းရှိတယ်ဘယ်လိုပဲဖြစ်ဖြစ်ကိုရဆိုရင်ဘုန်းကြီးကတစ်ချက်ဖိုးပေးလိုက်ရင်တစ်ချက်နဲ့တန်တစ်ချက်ဖိုးလုံးရသွားစေခြင်းပေါ့ခုတစ်ချက်ဖိုးပေးပြီမယ်ငမ်းမှုဖို့တမတ်ဖိုးလောက် ရကြမှာရကြတယ်လေအဲ့ဒါကြောင့်မို့တည်တည်ချာချာလေးခရုဆိုင်နာလဲပြီးတော့မှတရားကိုအားထုတ်ပါတရားအားထုတ်တဲ့အခါမှာရှုမှတ်တဲ့အချိန်မှာသတိထားရရှိပါတယ်အဲ့ဒါပါလဲလို့ဆိုတဲ့အခါကျတော့အာယုံကိုမစိတ်ကရှုတဲ့အခါမှာပြစ်မှတ်ကိုတဲ့အောင်မှ ဖြစ်ရမယ်အာယုံစီကိုရှုမှတ်တဲ့စိတ်ကလေးရောက်သွားအောင်အပိလာပနာလက္ခဏာတပြုပေါ်လုံးပေါ်လုံးဖြစ်နေတဲ့စိတ်ကိုအပံမောပနာလက္ခဏာတတိတတိရဲ့လက္ခဏာလေးရှိသူက တိမ်မြုပ်နေတဲ့အာယုံကိုလည်းဖော်ပေးတယ်။ပေါ်လို့ပေါ်လို့ဖြစ်နေတဲ့စိတ်ကိုလည်းငြိမ်သက်စေတတိယ။အဲ့ဒီတတိဒီဘလောက်အထိတောင်မှဒီအာယုံကိုရှုမှတ်နိုင်ရမလဲလို့ဆိုရင်ရေထဲကိုဂဲလုံးလေးပြစ်ထည့်လိုက်တယ်။ပြစ်ထည့်လိုက်တဲ့အခါကျတော့ဂဲလုံးလေးကရေထဲကိုနစ်မြုပ်ဝင်သွားတယ်။ဟုတ်တယ်မလား ရေထဲဝင်သွားတယ်ဒီတိုင်းပဲရှုမှတ်တဲ့စိတ်ကအာယုံမှာတခါလဲကပ်ပြီးတော့ဟိုဒီလိုရှုနေရမယ်ပြစ်မှတ်ကိုထိအောင်ပြစ်နိုင်ရမယ်ဆိုလိုတာနာဒီဝဝင်လေကိုရှုတယ်ထွက်လေကိုရှုတယ်ဓမ္မမဟုတ်တိမှုထိမှုကိုရှုတယ်ဓမ္မမဟုတ်ဝင်လေသိထွက်လေသိလို့စိတ်ကိုရှုတယ်ဘယ်ရှုွက်ကိုရှုနေနေတာပြစ်မှတ်ပဲကိုယ့်အတွက်ပြစ်မှတ်ပဲ အဲ့ဒီပြစ်မှတ်ကိုတဏှာကြီးလုံးထိုင်ပြစ်နေတာပြစ်မှတ်ကိုထိရဲ့လားစဉ်းစားဖို့လိုတယ်နော်ပြစ်မှတ်ကိုထိရဲ့လားဆိုတာပါလေတည်တည်ချာချာရှုနိုင်ရဲ့လားလို့ပြောတာ ਨੇ တူလားမတူဘူးလားရှုတယ်တဏှာကြီးလုံးထိုင်ရှုပြစ်မှတ်တစ်ချက်မှမထိပဲနဲ့တဏှာကြီးလုံးပြည့်သွားတဲ့လူတွေအများကြီးတချို့ကပြစ်မှန်းတော့မှ မသိတာတွေလည်းအများကြီးပဲချိန်သားကြိုင်ရမယ်စိတ်အားဆိုင်ရမယ်ဟုတ်တယ်မလားအာယုံကိုရှုမှတ်တဲ့အခါမှာချိန်သားလည်းမဖြစ်မလဲကြိုင်ရမယ်စိတ်အားလည်းစိုက်မှပြစ်မှတ်ကိုတန်းနေအောင် ပြစ်နိုင်ပါချိန်သားကြိုင်မှလည်းတဲ့တဲ့ထိပါချိန်သားမကြိုင်တဲ့တဲ့မထိဘူး လေစိတ်အားမဆိုင်ဘူးဆိုရင်ပြစ်မှတ်ကိုမရဘူးလမ်းတစ်ဝက်တည်းညာကြပါမှာဒါကြောင့်မို့ကိုပြစ်မှတ်ထားပြီးရှုမှတ်နေတဲ့ရှုခွင်းအာယုံကိုရှုတဲ့အခါမှာပြစ်မှတ်ကိုထိအောင်ပြစ်ပါရှုတဲ့အခါမှာလေဘာထိအောင်ပြစ်မလဲတဏှာကြီးလုံးရှုတယ်တစ်ချက်မှမထိတဲ့လူတွေက ထလာတဲ့အခါကျတော့တခါတည်းဘာမှတရားရဲ့လွတ်အားခမရတဲ့ပုဂ္ဂိုလ်နဲ့တူတာပေါ့နော်လွတ်အားခမရတဲ့ပုဂ္ဂိုလ်လိုပဲဘာမှတရားရဲ့အရာတော်ကိုခံစားရအောင်တဏှာလုံးထိုင်ပြည့်နေတာစိတ်အားဆိုင်မှုလည်းမပါဘူးချိန်သားကြိုက်တာလည်းမပါဘူးချိန်သားကြိုက်တာဆိုတာစိတ်အေးအေးထားခေါင်းအေးအေးထားဘဝလေးကိုညင်အောင်ထား မာဝရိမြိုင်ဆရာတော်ဖျားကြီးမိန့်တာတော့တရားရှိတဲ့အခါမှာ၃ချက်လိုက်နာဖို့လိုတယ်။ခေါင်းအေးအေးထားရမယ်။စိတ်ကိုအထိုင်ချထားရမယ်ရှုွက်ပေါ့။ဘဝင်လေးကိုငြိမ်အောင်ထားရမယ်။ဘယ်နှချက်လဲ။၃ချက်။ခေါင်းအေးအေးထားစိတ်ကိုအထိုင်ချထားဘဝင်လေးကိုငြိမ်အောင်ထား။ပြန်ပြောမယ်နော်။ခေါင်းအေးအေးထား စိတ်ကိုအထိုင်ချထားဘဝင်လေးကိုငြိမ်အောင်ထားအဲ့ဒီဘဝင်လေးကိုငြိမ်အောင်ထားဆိုတာအရေးကြီးဆုံးပဲဘဝင်လေးငြိမ်မှဒီကဘဝင်လေးဆိုတာဆရာဝန်တွေပို့သိတယ်ဒီရင်ညွန့်ကနေတက်တက်လာပြီဟာလीဘဝင်လေးဆိုတာလीဟုတ်တယ်မလားဒီရင်ညွန့်ကနေတက်တက်လာဒီဘဝင်လေးကိုငြိမ်အောင်ထားခေါင်းအေးအေးထားစိတ်ကိုရှုွက်ပေါ်မှာအထိုင်ချထား ဒီသုံးချက်ကိုလိုက်နာရမယ်ဘဝင်လေးငြိမ်လိုက်တာနဲ့စိတ်ကလည်းအေးသွားတယ်ထိုင်လည်းချတယ်ဘယ်နှချက်လိုက်နာရမှာလဲသုံးချက်ပါတယ်လေကောင်းအေးအေးထားစိတ်ကိုအထိုင်ချတာဘဝင်လေးကိုငြိမ်အောင်ထားဘဝင်လေးကိုငြိမ်အောင်ထားဆိုလူတွေသိနာမဟုတ်လေသိမသုံးကြဘူးပေါ့နော်ဆရာတော်ဘုရားကြီးကသုံးထားတဲ့စကားလုံး ဘဝလေးကိုငြိမ်အောင်ထားဆိုတာတကယ်ပါပဲဘဝလေးငြိမ်သွားတာနဲ့ဒါလည်းစိတ်ကလည်းဤသွားတာပဲအဲဒါစမ်းကြည့်ဖို့အဲ့ဒီသုံးချက်ပြည့်စုံပြီဆိုရင် ပြစ်မှတ်ကိုထိအောင်ပြည့်နိုင်တယ်ပြစ်မှတ်ကိုထိအောင်ပြည့်နိုင်တယ်တဏှာရုပ်ထိုင်ပေမဲ့တစ်ချက်မှမထိတာရှိတယ်တစ်နှစ်လုံးကြိုးစားပေမဲ့လည်းတစ်ချက်မှလုံအားခံမရတဲ့လူတွေအများကြီးပဲ နော်10နှစ်လောက်ကြိုးစားပြီးတော့လေလှုပ်အားခမရတဲ့လူတွေအများကြီးပဲရတဲ့ရထိုက်တဲ့လှုပ်အားခမရတဲ့လူတွေလည်းအများကြီးပဲဘာဖြစ်လို့လဲပြစ်မှတ်ကိုထိအောင်မပြစ်နိုင်ဘူးအခုများလေးကိုပြစ်မှတ်တစ်ခုကိုထိဖို့ဆိုရင်ချိန်ရတယ်ဟုတ်တယ်မဟုတ်လားအစင်သင့်လောက်ရတယ်ချိန်သားကြိုက်ရတယ် အပြင်မှာများဖြစ်တာနဲ့ရှုမှတ်တဲ့များနဲ့မတူဘူးအပြင်မှာများဖြစ်တာကသူ့ရဲ့ပြင့်ပတ်ကအကြိုင်တနေကုန်တလလုံးဒီလိုထားလို့ရတယ်အဲ့ဒါကိုအာရင်တော်တော်ပြည့်ရုံပဲတရားရှုမှတ်တဲ့အခါမှာပြင့်မှတ်လို့ခေါ်တဲ့အာယုံကအခုဖြစ်ပြီးခုပြတ်တဲ့အာယုံပြည့်ရတာဖြတ်ဆိုပေါ်လာတယ်ဖြတ်ခနဲ့မီအောင်ပြည့်ရတယ် ထိအောင်ပြည့်ရတယ်လွယ်လားအာယုံပေါ်ခိုက်စိတ်အားစိုက်ကတ်လိုက်နိုင်ရမည်လေပေါ်ခိုက်ကလေးပဲကွာဖြတ်ဆိုပေါ်ပြီးဖြတ်ဆိုပြောက်သွားတဲ့အာယုံတစ်ခုပေါ်မှာရုပ်အာယုံနာအာယုံပရမတ်အာယုံဆိုတာဖြတ်ခနဲ့ပေါ်၍ဖြတ်ခနဲ့ပြောက်သွားတာအဲ့ဒါကိုမီးအောင်ပြည့်ရတာ။ဘာများနဲ့ပြည့်တတိများနဲ့ပြည့်ရ ဘယ်လိုအရေးကြီးလဲဝရိယအရေးကြီးတယ်တမာတိအရေးကြီးတယ်လက်ငြိမ်ဖို့လေဟုတ်တယ်မလားခေါင်းအေးဖို့လက်ကလည်းငြိမ်မှစိတ်ကလည်းငြိမ်မှစိတ်လည်းမငြိမ်ခေါင်းကလည်းမအေးဘူးလက်ကလည်းမငြိမ်ဘူးဆိုတုံခါနေပြစ်မှတ်ကိုချိန်သားမကြိုက်တော့စိတ်အားလည်းမစိုက်သားမစိုက်ထားဘူးဆိုပြစ်မှတ်ကလမ်းတစ်ဝက်တင်ကျသွားမှာ ပြစ်မှတ်ကိုမထီဘူး အဲ့တော့ဘုန်းကြီးတို့ရှုမှတ်တဲ့အခါမှာစိတ်နှလုံးအပြည့်ထည့်ပြီးတော့ဒီကိုရှုမှတ်ဖို့လိုပါတယ်ဘောပေါက်လားဒီနေ့ပြောတာအရေးကြီးတယ်နော်သိချာနားထောင်ပါအရေးကြီးတယ်ရှုနေပြီမဲ့လို့အလုံးမဖြစ်လို့အလုံးဖြစ်အောင်ရှုရှုတဲ့ရှုဘက်ကိုရှုတဲ့နည်းကိုပြောနေတာဟုတ်လားပြစ်မှတ်ကိုမထိဘူးဆိုရင်ဘာမှအကျိုးသက်ရောက်မှုမရဘူး အဲ့တော့ကြည့်လိုက်မယ်လက်လဲငြိမ်ရမယ်ချိန်သားလဲကြိုက်ရမယ်စိတ်အားလဲစိုက်ထားရမှာဒီပြစ်မှတ်ကိုတန်တန်မမထိအောင်မလုပ်နိုင်ဘူးဖြစ်နိုင်တာသဘောပေါက်တယ်နော်ဟုတ်တယ်မဟုတ်လားအဲ့ဒီလိုထိအောင်မပြည့်နိုင်ဘူးတခုခုကအားပြော့နေရင် ပြစ်မှတ်ကိုမထီဘူးပြစ်မှတ်ကလည်းအကြာကြီးရှိနေတဲ့ပြစ်မှတ်မျိုးမဟုတ်ဘူးခုပေါ်၍ခုပြက်သွားတဲ့ပြစ်မှတ်ဖြတ်ဆူပေါ်လာတယ်ဖြတ်ဆူပြောက်သွားတယ်ဟိုကလေးတွေဂိမ်းကစားတယ်လို့ပေါ့နော်ဟိုဗာလဲ ABCD ဆိုတဲ့စာလုံးပေါင်းလေးဆိုတော့မြန်မြန်မြန်မြန်ကိုကိုကစာလုံးပေါင်းတစ်ခုကိုနှိပ်မယ်ဆိုမြန်မြန်မြန်မြန်နှိပ်မှသူကဟိုအကောင်ကမစားပါလေ အကောင်တကောင်ကဖြတ်ဆိုပေါ်လာလေဖြတ်ဆိုစားလိုက်ကိုကဥအောင်နေမလားဟိုဖားလားပါလားမသိအဲ့လိုစားတာလေဟိုဂိမ်းကလေးတွေဂိမ်းဆော့တာအဲ့ဒီလိုမျိုးပဲကိုကဥဖို့လိုတယ်ဥအောင်ရှုမှတ်နိုင်မှာမရှုမှတ်နိုင်ကဘယ်သူစားပါလဲကိလေသာစားပါလေသလူစားပါလေသတိယဥမာလားကိလေသာဥမလား ကိုကိုကိုစဉ်းစားလေနော်ကိလေသာကဥနေသလားတတိကဥနေသလားအများအားဖြင့်ကိလေသာကြီးပဲနိုင်သွားတယ်မလားကိလေသာကကြီးပဲနိုင်တဲ့အတွက်ဘုန်းကြီးတို့လည်းတန်တရားနဲ့မလွတ်နိုင်ဖြစ်နေတာပေါ့ကိလေသာကိုနိုင်အောင်တိုက်ဖို့ဆိုတာမလွယ်ဘူးဆိုတာပြောတာကိလေသာကိုနိုင်အောင်တိုက်တဲ့ကံမှာခုနသမာဓိပါတယ်ပြီးတော့ဘာပါသေးလဲဝိရိယပါတယ်ပြီးတော့တတိပါတယ် ပြီးရင်ပညာပါပါလာတယ်ဒီသုံးခုနဲ့ကို ပြစ်မှတ်ကိုဘာဖြစ်လဲတခါလဲစိုက်ဝင်သွားအောင်ပြစ်မှတ်တွေကိုများ စိုက်ဝင်သွားအောင်ရှုမှတ်တယ်စိတ်ကအဖြစ်အဲ့ဒီတည်းကိုထည့်ထားမှာအာယုတစ်ခုလုံးဒီပြစ်မှတ်တွေကိုစိုက်ထားမှာများဖြစ်တဲ့လူတွေသမီးကြီးတွေ သူအာယုစုဆိုင်မှုကဒီပြစ်မှတ်တယ်အကုန်လုံးစိတ်တွေစုစည်းပြီးအကုန်လုံးအဲ့ဒီထည့်ထားအဲ့ထည့်ထည့်ထားတဲ့အတွက်ပြစ်မှတ်ကတခါတည်းဒိုင်းဆိုတခါတည်းပြစ်မှတ်တယ်ဝင်သွားတာပဲမှန်သွားတာပဲဘုန်းကြီးတို့ကစိတ်ကကျဲနေတော့ပြစ်မှတ်ကိုမမိဘူးဟုတ်လားမဟုတ်လားရှုတာရှုနေတယ်တွေးနေတဲ့စိတ်နဲ့ရှုတဲ့စိတ်ကတွဲနေတာနားတဲ့စိတ်နဲ့ရှုတဲ့စိတ်ကတွဲနေတာ ရှုပ်နေတယ်လို့ထင်ပေမဲ့လို့စိတ်ကဒီထဲမှာတရားရာဂိုင်လုံးအပြည့်ရှုမှတ်တဲ့အပေါ်မှာစူးစိုက်မှုအာမပါဘူးဟိုဘက်ကိုဟိုတွေးနေတာဆယ်ရာဂိုင်လုံးလောက်ပေးလိုက်ဟုတ်လားနာတဲ့ဘက်ကိုဆယ်ရာဂိုင်လုံးလောက်ပေးလိုက်ငါဆိုပြီးဒိဋ္ဌိနဲ့ရှုနေတာကိုဆယ်ရာဂိုင်လုံးလောက်ပေးလိုက်အော်ငါလုပ်လို့လည်းမကောင်းပါလားဆိုတော့ဒေါသဖြစ်နေတဲ့ဘက်ဆယ်ရာဂိုင်လုံးလောက်ပါသွားလိုက် အာငါဖြစ်အောင်လုပ်မှပါလေဆိုရင်ဆရာကလည်းနောက်ပါသွားလိုက်ဆိုတော့ဒီပြစ်မှတ်ပေါ်မှာ စိတ်ကစုစည်းနိုင်စွမ်းအားမရှိဘဲနဲ့ဘာဖြစ်နေလဲဖွာကျင်းနေတယ်ပြစ်မှတ်ကို ရှုတာရှုတယ်ပြစ်မှတ်ကိုမထီဘူးသဘောပေါက်လားပြစ်မှတ်ကိုမထီတဲ့အတွက်ပြစ်မှတ်ကိုနိုင်အောင်မပြစ်နိုင်တဲ့အတွက်ကိလေသာကိုတတ်လို့မရတတ်လို့မရတဲ့အတွက်ကိလေသာဆိုတဲ့ virus ပိုးတွေက တစ်စက္ကန့်ကိုကတိသသိန်းလုံးနဲ့ပြန့်ပွားတယ်ဘယ်လိုလဲအဲ့ဒါတွေကမျိုးစေ့တွေငရေမျိုးစေ့တွေပဲအကုသို့အာကြီးလေးလေးဒီမျိုးစေ့တွေကကိုယ့်ရဲ့နောင်အကျိုးပေးမယ်မျိုးစေ့ချပေးမှာဖြစ်မလဲအပင်ပေါက်မှာပဲဒါကြောင့်မို့လေအာကိုယ့်ဘဝမှာသူများကိုပြောလို့ရတိုင်းမပြောနဲ့သူများကိုလှုပ်လို့ရတိုင်းမလှုပ်နဲ့ ပြောလိုက်လို့ပြောလို့ရနိုင်လုပ်လို့ရနိုင်ဆိုလို့ရနိုင်လုပ်တယ်ဆိုတာဘာလုပ်လိုက်တာလဲမျိုးစိကြဆိုတာမျိုးစိကြပြီးမှဖြစ်လာမယ်အပင်ပေါက်မှမတတ်နိုင်ဘူးဒါနိယမပဲလေကာမဝိပါကဟုတ်တယ်မလားကာမပြုပြီးတဲ့အခါမှာဝိပါကအကျိုးကျေးဇူးကသူ့အတူသဘောတရားရကာမဝိပါကကာမ ဝိပါကသေချာစဉ်းစားနော်ကိုကပြောလို့ရတိုင်းပြောမယ်ဆိုလို့ရတိုင်းဆိုမယ်ဒါကစိတ်ဆိုးသဘောဆိုးနဲ့ပြောတိုင်းဆိုတိုင်းလုပ်တိုင်းပါပြန်ပေါက်မလဲရိုးစေးချပြီးရင်ပြန်ပေါက်မယ်သဘောပေါက်တယ်နော်ဒါစိတ်ကမှမှန်နေနဲ့ကောင်းစေခြင်းလို့ပြောတာတွေကောင်းစေခြင်းလို့ဆောင်ရွက်ချက်တွေကြတော့ ကုသိုလ်ပင်ပဲပေါက်မှာပေါ့နော်ပြောတာဆိုရဲဆိုရဲနေရာမှာလည်းပဲကိုယ့်ရဲ့စိတ်ပေါ်မှာအခြေခံပြီးတော့ခွေပြသွားမှာပေါ့ရှုမှတ်မှုကိုရှုတဲ့အခါမှာစိတ်နှလုံးအပြည့်ထည့်ပြီးတော့အလုံးလုံးနိုင်အောင်ကြိုးစားပါသူကစိတ်ပါလက်ပါအရေးကြီးတယ်ရှုရင်စိတ်ပါလက်ပါအရေးကြီးတယ် ရိုးရိုးတည်တည်ရှုမှတ်ဖို့အရေးကြီးတယ်။တည်တည်ချာချာရှုမှတ်ဖို့အရေးကြီးပါတယ်။ရှုတယ်ဆိုတိုင်းလည်းပဲဘာမှဖြစ်မှာမဟုတ်။ရှုမှတ်မှုကိုရိုသေမှုလည်းမရှိဘူး။တည်တည်ချာချာလည်းမရှိဘူး။လေးလေးစားစားလည်းမရှိဘူးဆိုရင်ဒီရှုမှတ်မှုကဘာမှတတ်ဖို့တက်လာမှာမဟုတ်ဘူး။လေးလေးစားစားရှုရတယ်တည်တည်ချာချာရှုရတယ်စိတ်ပါဖို့အရေးကြီးတယ်။အဓိကကဘာလဲ စိတ်ပါတယ်ဆိုတတ္တာတရားကိုပြောတာပဲတတ္တာတရားရှိတဲ့ပုဂ္ဂိုလ်ကြတော့ဒီတရားအပေါ်မှာယုံကြည်မှုရှိတဲ့ပုဂ္ဂိုလ်ကတော့စိတ်ပါပြီးတော့တေချာလောက်တာပေါ့တေချာလောက်တဲ့လူနဲ့မလောက်တဲ့လူကအများကြီးกว่าတယ်လေအတ္တမလားရိတ်သားနေပြန်သွားတယ်သူကတော့လောအာခ0နဲ့ပြန်တာရှိတယ်လောအာခတရားလောက်ရပြီပြန်တာရှိတယ်30လောက်ရပြီပြန်တာရှိတယ်100လောက်ရပြီပြန်တာရှိတယ် ကိုကလှုပ်အားခဘလောက်ရလဲကိုဘလောက်လှုပ်တယ်လဲဘလောက်သေးချအောင်လှုပ်ခဲ့တယ်လဲဘလောက်စိတ်ပါလက်ပါလှုပ်ခဲ့တယ်အဲ့ဒီလှုပ်တဲ့ပုံမှာမူတည်ပြီးတော့ကိုလှုပ်အားခရမှာပဲဒါကအလုတ်ရှင်ကပြီးစရာမလိုပဲနဲ့အော်တိုရတော့လှုပ်အားခများနော်အော်တိုရတော့လှုပ်အားခများဒါကြောင့်မို့တရားရှုမှတ်တဲ့အခါမှာစိတ်ပါလက်ပါရှုမှတ်ဖို့ဆိုတာအရေးကြီးလားမကြီးဘူးလား ပြစ်မှတ်ကိုထိအောင်ရှုဖို့လည်းအရေးကြီးနာမကြည့်ဘူးလားဒါတေးသေးချာချာကိုလိုက်နာမှတရားတက်မှာနော်ဒီအချက်ကိုမေ့ထားလို့ရှိရင်ရှုတာရှုနေတယ်တရားတက်ဖို့ဝေးနေမှာပေါ့သဘောပေါက်လားဒါဆိုမေကိုနည်းနည်းမေးမယ် တွေဘာတွေများရှုမှတ်တော့ဝင်လေထွက်လေရှုတယ်ဝင်လေရှုတဲ့အခါမှာဘယ်လိုရှုလဲရှုဖို့ရှုနည်းလေးပေါ့ဒီလိုပဲဒီလိုပဲရှုပြီးတော့ဒီလိုပဲထုတ်တယ်ထူးထူးခြားခြားရှိပါမရှိပါဘူး တခါတည်းဖြေလိုက်တာပေါ့မမေ့ရဘူးဟုတ်ပါပြီဟုတ်ပါပြီတူတူတရားမရှိဘူးဆိုတော့မမေ့တော့ပါဘူးနော်တခြားလူတွေမေးနေဖြေပါလားဟုတ်လားတခြားမှမေးကြရှိတယ်ရှူတော့ only ခုနကနောက်ဆုံးတည်ထိုင်တဲ့မှာပေါ့အဲ့ဒီကိုကရှူတဲ့ကတော့ကိုကအဲ့ဒီအတိအလိုချင်တဲ့ဇောကများနေတော့ဒီအဲ့ဒီ တတိထားပြီးရှူတာကအဲ့ရင်ကကြက်လာတယ်ကြက်လာတော့ဟိုငါမကြအောင်ငါမုံနေအောင်ဆိုအဲ့ဒီစိတ်နဲ့ဒေါသထွက်လာပြီးတော့ငါတော့ငရဲကြီးတော့ငါမရှူတော့ဘူးဆိုပြီးတော့စိတ်ကိုလျှော့ပလိုက်တယ်အဲ့ဒါနဲ့ဒီတိုင်းပဲပြည့်အောင်ထိုင်လိုက်တယ်လေးနာတာခွဲသွားတယ်ငါမရဘူးဆိုပြီးအဲ့ဒီစိတ်ကိုယ့်ကိုဒေါသထွက်လာတယ်တည်တယ်ငါဒေါသထွက်နေပြီငါဒီမကြားလဲရတော့ငါမုံနေနိုင်ဆိုအဲ့ဒီဒေါသနဲ့ကိုယ့်ဟာကိုယ်အခုဆရာတို့ပြောတော့ကိုယ့်ကိုယ်ဆရာလုပ်ပြီးကိုယ့်ကိုယ်ပဲအဖြေပေးပြီးတော့ကိုယ့်ကိုယ်အမှတ်ချလိုက် ကောင်းတယ်ဒီလိုကြည့်တာကောင်းတယ်နော်အဲအဲ့လိုဆိုတော့ပြင်ပြီးရှုပေါ့ဟုတ်တယ်မဟုတ်လားဘုန်းကြီးတို့ကရှုတဲ့အခါမှာနှစ်ခုကိုရှောင်ကျင်ရမယ်ဖြစ်ချိန်တာကိုရှောင်တယ်ဘာကိုရှောင်ရမလဲဖြစ်ချင်တာဟိုလိုဖြစ်ချင်တယ်ဒီလိုတွေ့ချင်တယ်ဖြစ်ချင်တာကိုရှောင်ရမယ် တွေ့ကျင်တာကိုရှောင်ရမယ်ဖြစ်လာတာကိုမကျေနပ်တာကိုလည်းရှောင်ရမယ်ပေါ်လာတာကို မကြိုက်တာကိုလည်းရှောင်ရမယ်လေးခုရှောင်ရမယ်เนาะကိုရှုလိုက်လို့ရှုတဲ့အခါမှာဖြစ်ချင်တာမရှိရဘူးဖြစ်ချင်တာမြင်ချင်တာမရှိရဘူးဖြစ်လာမြင်လာတာကို မကြိုက်ဘူးသဘောမကျဘူးဆိုတာလေမရှိရဘူးမရှိရဘူးဆိုတော့ဒီဟာတွေမရှိဘဲနဲ့ သူ့တဘာဝလေးသူ့အတူဖြစ်နေတာအပါရကတော်တဲ့ဒစိမ့်တယောက်ကိုကြည်နေတယ်လို့ကြည်တယ်အပြင်ကတယောက်ယောက်ကိုကိုကကြည်နေတယ်လို့ကိုကိုယ်တိုင်မဟုတ်ဘဲနဲ့ဒစိမ့်တယောက်ဖြစ်နေတာကိုကိုကြည်နေတယ်ဒကမကြီးရှေ့မှာလူတယောက်ကအာတခါလေနာကျင်ကြိုက်ခဲပြီးတော့អော်နေတဲ့အခါကျတော့ကိုကမခံစားရဘူးလေဘေးကနေကြည့်ဩတနာစရာပဲသူတော်တော်နာနေပြီထင်တယ် ဒီလောက်ပဲစိတ်ထဲမှာဘာမှသိမဖြစ်ဘူးခုလည်းပဲတရားရှိတဲ့အခါမှာအတာရကတော်တစိမ့်လိုပဲရှိပါကိုကိုယ်တိုင်ခံစားပြီးတော့မရှိနဲ့ဒီရှုမှတ်မှုကိုစိတ်အေးအေးထားမယ်ခုနကခေါင်းအေးအေးထားမယ်အဲ့ဒီဝင်လေထွက်လေလေးကိုရှုတဲ့အခါမှာပေါ်လဲပဲတည်နေမယ်မပေါ်လဲပဲတည်နေမယ်နော်ပျောက်သွားရင်လည်းတည်နေမယ် မပေါ်တာကိုပေါ်အောင်မလုပ်နဲ့ပျောက်သွားတာကိုပေါ်အောင်မလုပ်နဲ့မထင်ရှားတာကိုလည်းထင်ရှားအောင်လုပ်เสียမလုပ်ဘူး။ဘာပဲလုပ်ရမလဲ။သိအောင်ပဲလုပ်မယ်။သိတယ်သိတယ်မထင်ရှားလဲသိထင်ရှားလဲသိမပေါ်လဲသိပေါ်လဲသိပျောက်သွားလဲသိပေါ်လာလဲသိဒီလိုသိပြီးနေဖို့ပဲအရေးကြီးတယ်ဆိုတော့ကိုဖြစ်ချင်တာမပါတော့စိတ်ကအေးတာပေါ့။နော်။ ဖြစ်ချင်တာတွေညာတဲ့ခါကျတော့ကိုဖြစ်ချင်နိုင်မဖြစ်တော့စိတ်ကပူပြီးတော့မှရှုလို့မရတော့ကိုကကိုပဲလုပ်လိုက်တယ်ခုနကပြောသလိုအဲ့တော့ဒေါသဖြစ်လာရင်ဘယ်လိုလုပ်ရမလဲဒီလိုပဲပြန်ရှုရမှာလားအခုနေဒေါသဖြစ်လာရင်မရှုတော့နဲ့ဒေါသကိုရှုရမှာစိတ်ကိုဒီနမှာထားဒေါသဖြစ်တယ်နာရဲ့ဒေါသရဲ့နှစ်ခုရှိတယ်နော် ငါဒေါသဖြစ်နေတယ်ဆိုတဲ့နေရာမှာဘာကိုဖြုတ်လိုက်လဲငါကိုဖြုတ်ပြီးတော့ဒေါသကိုပဲကြည့်ဒေါသဆိုတာဘာလဲစိတ်ကိုဆင်းရဲစေတယ်ပင်ပန်းစေတယ်ရောက်ရက်ခတ်စေတယ်ဒါကြောင့်ဒေါသဒေါသဒေါသဖြစ်တယ်ငါမပါစေနဲ့အာငါဒေါသဖြစ်တယ်ငါဒေါသဖြစ်တယ်ဆိုပူပြီးတော့ဖြစ်တတ်တယ်အဲ့ဒါငါနဲ့ဒေါသနဲ့ကိုခွဲလိုက်အတိညာကခွဲလိုက်အတိညာကနေပြီးတော့ဒီဒေါသကငါမဟုတ်ဘူး ဒေါသစိတ်တက်တက်ကိုကိုအသာလေးကြည့်လို့ဒေါသဖြစ်တယ်ဒေါသဖြစ်တယ်ဖြည်းဖြည်းလေးစိတ်ထဲမှာမှတ်မယ်ဒေါသဖြစ်တယ်ဒေါသဖြစ်တယ်ဆိုအကျိန်20လောက်မှရင်တော့အေးတော့အဲ့ဒေါသအေးသွားပြီဆိုမှပြန်ရှုဒေါသရှုကျေးဇူးတင်ပါကောင်းတယ်ဒါတကမကြီးဖြည့်တာရိုးရိုးသားသားတည့်တည့်ဖြည့်တာနော်ဆန်းဆောင်ပန်းဆောင်ပါမှမပါဘူး ဒါမျိုးဖြစ်ရမယ်တရားမောမောမန်ဆန်ပေါ့ကေဘာများရှိမှတ်တော်ဝင်လေထွက်လေရှိမှတ်ပါလေဗျာအဝင်လေထွက်လေဟာဟိုဝင်လာထင်ရှားပြီးတော့ထွက်တဲ့အခါကျတော့ မထင်တိတ်မထင်ရှားပါဘူးဗျာဝင်လေထွက်သွားပြီးတဲ့ခါကျမုံဝင်နေကြတဲ့မှာ gap ရှိနေတာဗျာအဲ့ဒါဘယ်လိုမှမပါမလဲဗျာစိတ်ရဲ့ထွက်ပေါက်ဆိုတာရှိတယ်ဝင်လေထွက်လေရှုတဲ့လူတွေမှတ်သားရမှာပေါ့နော်ဝင်ဆုံးဝင်လေရှုတဲ့အခါမှာဝင်လေကဆုံးသွားတဲ့အခါမှာစိတ်ရဲ့ထွက်ပေါက်အတွေးရဲ့ထွက်ပေါက် ဝင်နေဆိုတာကဝင်နေဆိုတာဘာကိုရှုတာလဲဘာကိုမြင်တယ်လဲဆိုတာမူတည်နေတာပေါ့ဝင်နေလို့ရှုတာကဒီတိုင်းပဲစိတ်ကဝင်တာကိုသိနေတဲ့အတိကိုရှုတာလားထိမှုသိမှုကိုရှုတာလားလေကိုရှုတာလားဒီသုံးမျိုးတည်းကိုဘေးဟာကိုရှုတယ်ဒီမှုသိမှုကိုရှုတာပါဗျာ ကောင်းတယ်ထိမှုတိမှုရှုတယ်ဆိုရင်ဝိပဿနာဖြစ်တယ်အဲထိတယ်ဆိုတာကကိုယ်စိတ်ထဲမှာထိတယ်လို့နားလေသလားတိုးတယ်လို့နားလေသလားဘယ်လိုနားလဲအထိပြီးတော့တိုးသွားတယ်လို့နားလေပါလေခင်ဗျာဒါဆိုရင်ထိတာလေသဘောပေါက်တယ်တိုးနေတာလေသဘောပေါက်တယ်ဒီမှာကတိုးတာတစ်ခါတည်း20 30တိုးတယ်ခင်ဗျာတစ်ခါတည်းကြာရင်10 ခဏကြအချိန်ပြင်းပြင်းနဲ့တူတယ်ခဏကြ very faded အဲ့ဒီကူထွက်သွားပြီးတော့ဝင်ကြားထဲမှာကက်ဖြစ်နေတာပြီးတော့မရှိတတ်ဘူးဖြစ်နေတယ်ဗျာအဲ့ဒီဥစ္စာကရှိဝင်ဆုံးရဲ့ထွက်ဆုံးရဲ့နော်ဝင်လေအဆုံးမှလည်း gas ဖြစ်နေတယ်ထွက်လေအဆုံးမှလည်းဖြစ်တယ်အဲ့ဒီဝင်ဆုံးနဲ့ထွက်ဆုံးကိုတေချာဂယုစိုက်လို့ရှိရင်အဲ့ဒါကအဲ့ဒီပြဿနာမဖြစ်တော့ အဲ့ဒီမှာအဲ့ဒီလိုရှိနေတယ်ဆိုတဲ့သဘောပေါက်ဖို့လိုရင်းမယ်နော်အပါလေးဆုံးတော့မယ်ဆုံးသွားပြီဆိုတာနဲ့အဲ့ရကိုဟိုတိပြီးနေရမယ်ဆုံးနေဆုံးနေပြန်ပြီးတော့မှမဝင်ခင်ပြန်ပြီးမထွက်ခင်မှာအဲ့ဒီနေရာလေးကိုကိုကရှုမှတ်နိုင်ရမယ်ဒါကတရားနဲ့တရားအသက်ရှုပုံချင်း꽈တဲ့အတွေ့အကြုံအသက်ရှူတာတူတဲ့လူရှိတယ်ရှည်တဲ့လူရှိတယ် မဂက်စ်ဖြစ်တာကြာကြာဖြစ်တယ်လို့ရှိတယ်ခဏလေးဖြစ်တယ်လို့ရှိတယ်အဲ့ဒါကိုတတိထားပြီးတော့ပဲရှုရမှာပဲအဲ့ဒီနေရာမှာဝင်ဆုံးနေရာမှာတစ်ချက်ထွက်ဆုံးနေရာမှာတစ်ချက်အဲ့ဒါအဆုံးသတ်သဘောလေးကိုအမြဲတမ်းကြည့်နိုင်အောင်ကြိုးစားအဆုံးသတ်ကိုမိသွားတာ ਨੇ အဲ့ဒီပြဿနာလေပြီးသွားမယ်အခုအဆုံးသတ်ကိုမသိတဲ့အခါကျတော့ဘယ်ချိန်ဆုံးသွားမှမသိတဲ့အခါကျတော့ gas ဖြစ်သွားတာလေ သူကမသိဘူးဖြစ်သွားတာပေါ့အဲ့တော့ဆုံးတတ်တဲ့သဘောကိုသိအောင်ကြိုးစားရင်ပြဿနာအလိုလိုရှင်းနိုင်ပါလေအရှင်ပြပြောလို့ပြင်းမှတ်ကိုချိန်ပြီးတော့ concentration များများနဲ့နှိုင်တော့အဲ့လိုမျိုးရမှာမယ်တူတယ်နော်ဟုတ်ပါတယ်အဲ့ဒါကြောင့်နွဲ့နွဲ့ဝင် ကေဘာမြန်မှတ်တော်တတိတော့ဝင်လေထွက်လေမှတ်ပါတယ်ဟုတ်ပါပြီဒါမဲ့ဟိုဝင်လာတော့အစီထွက်တဲ့အခါမှာတိမှုတိမှုကနဲနေတယ်ဝင်လာနဲ့ထွက်တာမှာထွက်တဲ့အခါတိမှုနဲတယ်နော်တိမှုမထင်ရှားဘူးမထင်ရှားဘူးမထင်ရှားကြောင်းကိုသိတယ်ပေါ့လားသိတယ်မထင်ရှားကြောင်းကိုသိချာသိရင်လုံလောက်ပါတယ် နော်သူကမထင်ရှားတာကိုခုနပင်မရေပြောတော့ထင်ရှားအောင်လုပ်ဖို့မလိုတဝက်ပဲပြရင်တဝက်ပဲကြည့်ပါ အပြည့်ပြရင်အပြည့်ကြည့်ပါတစိမ့်ပြရင် တစိမ့်ကြည့်ပါကြည့်တဲ့အခါမှာတိတိကျကျနားလေသဘောပေါက်အောင်ကြည့်ပါပန်းသီးလေးတစ်လုံးကိုအဲဒီဘက်မှာဘုန်းကြီးဒီဖန်ခွက်ကလေးကိုဒီဘက်က ဒီလိုအယောင်လေးရှိတယ်ဒီဘက်မှာဘောပင်လေးနဲ့အဝိုင်းလေးတွေလောက်ထားမယ်ဆော့ပင်လေးနဲ့နော်လက်လေးကင်ပြီးတော့ဒါဘာအယောင်လဲလို့ဆိုဘာအယောင်ဖြစ်မလဲအညိုရောင်ပေါ့နော်အညိုရောင်နော်အဲအညိုရောင်လို့ဒီလိုပြောမှာပေါ့ဟုတ်တယ်မလားဘာပဲပြတယ်တစ်ဖက်ပဲပြတော့တစ်ဖက်ပဲမြင်တယ်အဲ့ဒီမြင်တဲ့လောက်ကလေးကိုတရားကြည့်ပါဒါပါလေ အယောင်ကိုမြင်သလားဖန်ွက်ကိုမြင်သလားရေကိုမြင်သလားဘာမြင်တော့ကိုက focus ကဘယ်ကိုပေးထားလဲအယောင်ကိုပေးတာလားရေရှိတာကိုကြည့်တာလားဖန်ွက်ကိုကြည့်တာလားဓမ္မကိုကင်ထားတဲ့လက်ကိုကြည့်တာလားဒါကြည့်တဲ့လူပုံမှာမူတည်တယ်ဟုတ်တယ်မလားအဲ့တော့ကိုကကိုဖေဟာကိုကြည့်တယ်ကြည့်တဲ့ဟာကိုတေချာသိအောင်လုပ်ပါ အရှင်ဘုရားအယောင်ကိုကြည်တာပါဘုရားဆိုအယောင်ကိုတေချာသိအောင်လုပ်ရမယ်ရေကိုကြည်တယ်ဆိုရင်ရေကဘယ်လောက်ရှိလဲတဝက်လားအပြည့်လားမင်းနဲ့ဆိုရင်ဘယ်လိုဖြစ်လဲပြီးကနီးပါဘုရားဟုတ်တယ်မဟုတ်လားလက်နှလုံးလောက်ပဲလို့လေနော်ဒါဖြင့်လက်ကိုကြည့်တယ်ဆိုရင်လက်ပဲနှချောင်းမြင်ရသလိုမြင်လို့ရတာ तू ကဒါကိုဘယ်လိုကြည့်လဲ ရှိတဲ့လူရဲ့မြင်တဲ့အပေါ်မှာဘုန်းကြီးတို့ကဘာမှစောကတက်ဆရာမလို့သူဒီဘာကိုကြည့်တယ်သူ focus ကိုသူဘယ်ကိုပေးထားတယ်ကြည့်တဲ့အခါမှာသူဘလောက်မြင်တယ်သူအဓိကထားပြီးတော့မြင်တာကသူကဖန်ွက်ကိုကြည့်တယ်သို့တော်လည်းပဲတကယ်ဖန်ွက်ကိုကြည့်ပေမဲ့ရေးပါတာလည်းသူသိတယ် အယောင်လည်းသိတယ်လက်ပါတာလည်းသိတယ်သို့တော့အဲ့ဒါတွေကို तू ကအာယုံမပြုတ်ဘူး तू အာယုံပြုတ်နေတာပါပဲလေရေကိုပဲအာယုံပြုတ်ရဆိုရင်ရေကိုသိချင်မြင်ရမှာပေါ့သဘောပေါက်လားဆိုလိုတဲ့သဘောကကိုကထွက်လေမထင်ရှားဘူးဆိုရင်မထင်ရှားတာကိုကြည့်တယ်ဆိုတာသိအောင်လုပ်တာပြောတာနော်မျက်လုံးနဲ့ကြည့်တာမဟုတ်ဘူးသိအောင်လုပ်တယ် သိအောင်လုပ်တယ်ဆိုတာကိုကဘလောက်သိတယ်လဲမထင်ရှားဘူးဆိုတာကိုဘလောက်ထိသိလဲလုံးဝမထင်ရှားတယ်ဆိုတာငါအခုကြည့်တာမထင်ရှားဘူးမထင်ရှားတာခါတိုင်းဆိုရင်တရားရာခိုင်နှုန်းထင်ရှားတယ်အခုတော့90ရာခိုင်နှုန်းတော့မထင်ရှားဘူး30ရာခိုင်နှုန်းလောက်ပဲဒါမှမဟုတ်လုံးလုံးကိုပျောက်နေတယ်တခုခုကိုသိရမယ်သိတဲ့အခါမှာလည်း ပျောက်သွားလို့စိတ်ကိုတုံ့လုံခြင်းမရှိဘဲနဲ့တည်ငြိမ်သွားသိဖို့လိုတယ်အဓိကစိတ်ကတည်ငြိမ်သွားဒီရဲ့အကြောင်းအရာကိုသိနိုင်စွမ်းရှိရမှာပေါ့နော်အဲ့လိုမရှိသေးလည်းရှိအောင်လို့ကြိုးစားရမယ်ဒီသဘောရှိတယ်ကျန်တာကိုဗာမြန်နေစရာရှိသေးတယ်မရှိပါဘူးဟုတ်ပါပြီဗျာတကားတော့ ကားတော်ပါဠိများရှိတယ်လို့ပြီးတော့တော့ဝင်လေထွက်လေကိုပဲရှိပါတယ်ဗျာဒီမှာဒုမှုသင်ရှားရဲ့နာလီဝါမှာစိတ်ကလေးကိုကပ်ပြီးရှိပါတယ်ဗျာဒါပေမဲ့ပြီးခဲ့တဲ့နေ့ရက်မှာတော့တက်လာတဲ့ဝေနာတွေနာကျင်ကပ်ခဲ့တဲ့တန်တွေရောက်ဒေါသစိတ်နဲ့ကြောင်းမှုဆိုင်နေတာပါဗျာဒီနေ့တော့တော်လေးရှိလို့ကောင်းတော့ ဒီနာနေတာလေးကိုပတ်သက်ကလေးဖွဲ့ပြီးတော့ထားလို့စိတ်လေးအေးချမ်းလာပါတယ်ဗျာထွက်နေဝင်လေးလေးကိုလည်းပို့ပြီးတော့ဖြစ်ပြီးပြီးရှုနိုင်လာပါတယ်ဗျာဒါပေမဲ့ဒီဝေနာလေးကအမြင့်ပြန်ပြန်တက်လာတော့ဒီဟာလေးကိုဘယ်လိုမျိုးများရှုရမလဲဆိုတာဟိုဝေဒနာလို့ မာစကားလုံးနဲ့ပြောမယ်နော်ပါဠိစကားလုံးကတော့ခံစားမှုပေါ့အခုကနာကျင်ကြိုက်ခဲတာဝေဒနာလို့စကားလုံးသုံးပြီးတော့ပြောပါမယ်နာကျင်ကြိုက်ခဲတာပေါ်လာပြီဆိုရင်သဘောတည်အောင်ရှုမှလားပျောက်အောင်ရှုမှလားဒီနှစ်ခုရှိတယ်ပြောင်းအောင်ရှုမှလားအားနေသွားအောင်ရှုမှလားသဘောတည်အောင်ရှုမှလားလို့ဆိုရင် ဘယ်ဟာရွေးမလဲသဘောတိအောင်ရှုရတာသူ့သဘောကိုတိသွားရင်ကိုယ့်ကိုမနှိစက်တော့ပြောင်းအောင်ရှုမယ်ဆိုရင်လည်းမဖြစ်နိုင်ဘူးသဘာဝတရားသူဖြစ်ခြင်းလို့ဖြစ်နေတဲ့သဘောတရားဖြစ်တဲ့အတွက်မဖြစ်နိုင်ဘူးပေါ့အဲ့ဒါဆိုရင်အဲ့ဒီနာကျင်ကြိုက်ခဲမှုဆိုတာဟာ တရားအားထုတ်လို့ပေါ်လာတာလားဒါမှမဟုတ်ရင် ခန္ဓာရှိလို့ပေါ်လာလားတရားအားထုတ်လို့ပေါ်လာလားခန္ဓာရှိလို့ပေါ်လာလားတရားအားထုတ်သည်ဖြစ်စေအာမထုတ်သည်ဖြစ်စေအာမထုတ်သောပုဂ္ဂိုလ်မှာလည်းနာကျင်ကြိုက်ခဲမှုရှိတယ်တရားအားထုတ်လို့နာကျင်ကြိုက်ခဲတာမဟုတ်ဘူး။ဘာဖြစ်လို့နာကျင်ကြိုက်ခဲ ခန္ဓာရှိလို့တနည်းအားဖြင့်ခန္ဓာရှိလို့ဆိုတဲ့စကားလုံးထက်နည်းနည်းလေးအဆင့်မြင့်ပြီးပြောရင်ဓာတ်ကြီးလေးပါဖောက်ပြန်လို့ဒါကတော့ပရမတ်စကားဖြစ်သွားပြီပေါ့နော်ဓာတ်ကြီးလေးပါဖောက်ပြန်တယ်ဆိုတာဓာတ်ကြီးလေးပါမညီမျှလို့သဘောပေါက်လားအဲဓာတ်ကြီးလေးပါမညီမျှဘူးဆိုတာကအမြဲတမ်းဘုန်းကြီးတို့မှာရှိတယ် အေးတရားကြီးကိုမှလက်လေးထောက်ပြီးထိုင်နေဒါတကြီးလေးပါမညီများရင်ခဏခဏပြောင်းရတယ်ရှူရတယ်ငြင်းငြင်းနေလို့မရဘူးဒါတွေကတကြီးလေးပါမညီများလို့ရှိဒီလက္ခဏာတွေကပေါ်လာတာပဲเนาะအမျိုးမျိုးပုံပုံအဲ့တော့အဲ့ဒီနာကျင်တိုက်ခဲတဲ့အခါမှာ တခါကြီးအနေနဲ့တခါတော်အနေနဲ့ဒူးနာနေတယ်ဆိုပါတော့နော်ဓမ္မမဟုတ်ကိုကြောအောင်နာလားကြောအောင်နေကြောမာနာတယ်ဆိုပါတော့ကြောနာနေပြီတရားအထုတ်တဲ့အချိန်မှာအဲ့တော့ကြောနာနေတယ်ဒူးနာနေတယ်လို့တရားကမတ်တရလိုက်တာနဲ့ဒူးနာတာမှဖြစ်သွားတာဖြောက်သွားတယ် ဟုတ်တယ်မဟုတ်လားဒုနာကိုထိုင်ရင်းနဲ့နာကိုတရားမှတ်နေနေနာတယ်လို့ပြောတာနော်ဟိုယောဂကြောင့်နာတယ်လို့ဆိုလိုတာမဟုတ်ဘူးတရားမှတ်ရင်းနဲ့သူကအောင်နေခါအောင်နေနာတယ်ဆိုရင်အဲမှတ်နေနဲ့အောင်နေဆိုထားလိုက်တာနေပါဖြစ်သွားတယ်ဖြောက်သွားတယ်သူအဲ့ဒီကပုံပြောင်းလိုက်ရင်ဖြောက်သွားတယ်လေအခုလည်းတခါကြီးကတရားမှတ်တိုင်းကြောအောင်နေဒါသမှန်နေတဲ့အချိန်ကျတော့မအောင်ဘူး အဲ့တော့ယောဂအနေနဲ့နားလိုက်မဟုတ်ဘူးအဲ့ဒီအချက်ကိုတေချာစဉ်းစားကြရအောင်ဒီနာတဲ့သဘောမှာငါပါနေရင်ပို့ပြီးတော့နာလာမနာဘူးလားမနေ့ကရှင်းပြတယ်ငါရဲ့နောက်ွယ်မှာအများကြီးပဲလိုက်လာတယ်နော်ငါရဲ့နောက်ွယ်မှာကိလေသာပေါင်းစုံလိုက်လာမလိုက်ဘူးလားဆိုတဲ့အခါကျတော့ဒီနာလာဟာငါဟုတ်မဟုတ်အရင်စစ်ထုတ်ဖို့လိုတာ နဒူးဆိုလို့ရှိရင်ထလိုက်တာနဲ့နာလာတော့ပျောက်သွားတယ်ဒူးကမပျောက်ဘူးလေဒူးကြီးကရှိကြံခဲ့တယ်ဘာပျောက်သွားလဲဒူးနာမှာငါဒူးကနာနေတယ်ဆိုဒီနာလာဟာငါမဟုတ်တာသိကြတာပေါ့ငါဟုတ်တယ်ဆိုရင်ဒူးကြီးပါပျောက်သွားမှာအခုကဒူးကတော့မပျောက်ဘူးနာတာပဲပျောက်သွားတယ်ဆိုဒီဥစ္စာငါမဟုတ်ဘူးဆိုတာ အရင်ဆုံးသိကြအောင်စစ်စစ်ဖို့လိုလားမလိုလားဉာဏ်နဲ့လေနော်စစ်စစ်လိုက်တဲ့အခါကျတော့ဒီနာရာဒီငါမဟုတ်ဘူးဆိုတဲ့ဟာကအရင်ဆုံးစဉ်းစားရမှာတကြီးလေးပါးရဲ့လက္ခဏာသာဖြစ်တယ်ငါမဟုတ်ဘူးဆိုတော့နာရာရဲ့သဘောကိုသိအောင်ရှုကျင်တဲ့ပုဂ္ဂိုလ်ငါအဖြစ်ရှုနေတယ်၍သဘောမသိနိုင်ဘူးငါနာတယ်လို့လောက်ထားတယ်၍သဘောမသိနိုင်ဘူး ငါမပါသောနာခြင်းနာအနာလာလေးတက်တက်ကိုနာလာနဲ့ကြောနဲ့ခွဲထုတ်ပြီးတော့ခွဲထုတ်တယ်ဆိုတာကလေဒီပစ္စည်းကိုဒီပဲရွှေ့လို့ခွဲရတာမဟုတ်အာယုံပြုတာပဲနာလာကိုအာယုံပြုမယ်ငါကိုခွဲထုတ်တာမယ်ငါမပါဘူးဆိုငါမှာငါဆိုတဲ့ခံစားမှုကိုဒုက္ခမပေးတော့ဘူးเนาะသဘောပေါက်တယ်မဟုတ်လား ဒါပေမဲ့ဒါကငါမဟုတ်ဘူးလို့နာတာကိုနှလုံးသွင်းဖို့ပြောရတယ်ဒါကရှုမှတ်လို့မရဘူးနှလုံးသွင်းရမရဘူးလေနော်နှလုံးသွင်းမယ်ဩဒီနာတာငါမဟုတ်ဘူးလို့နှလုံးသွင်းလိုက်တာနဲ့သူကစိတ်ကဟိုနာတာနည်းနည်းတော့သက်သာသွားတာနည်းနည်းသက်သာနာတာကိုသိခြင်းသိတဲ့အခါမှာငါအဖြစ်သိခြင်းနာတာအဖြစ်သိခြင်းသိခြင်းမျိုးရှိတယ် နာဖြစ်ပြီးနေတာလားနာတယ်လို့နာတာလေးတက်တက်ကိုသိတာလားဒီတစ်ခုခွဲခြားသိဖို့လိုတယ်နာတာကိုသိတဲ့သိမှုဟာဘယ်လိုသိတယ်လဲနော်နာတာဒီနံပါတ်1ငါလို့သိတာလားနံပါတ်2ကနာတယ်လို့သိတာလားနံပါတ်3ကနာတာရဲ့ပို့ပြီးတော့အဆင့်မြင့်တဲ့ဖြစ်ပြလို့သိတာ ဥပမာလေးဟိုယဟန်တွေကိုကြားနေဆွဲသွားတဲ့ပုဂ္ဂိုလ်ယဟန်အပါ30တရားသူအားထုတ်တဲ့အခါကျတော့အော်တယောက်နဲ့တယောက်စကားမပြောဘူးအော်ကြားဆွဲတာတော့မှာပဲကြံတဲ့လူတွေအနောက်ရှက်ဖြစ်မှာကြောက်လို့မအော်ကြတဘာစီကမ္မထမ်းเจ้าနေမှာနေကြတာဟုတ်တဘာစီနေတဲ့အခါကျတော့ကမ္မထမ်းเจ้าနေမှာတဘာစီနေတော့သူကလာပြေးလာပဲမှာစုပြီးတော့ဥပုပ်ဖြူတယ်အစုပြီးတော့မှ တရားစကားပြောကြတယ်အဲ့ဒီအချိန်မှာအကြီးဆုံးမထေရကြီးကတခါဆုလိုက်ယဟန်ကြီးကရော့ရော့နေတာတွေ့တယ်နော်ယဟန်ကြီးရော့နေတယ်ဘယ်လိုဖြစ်တာပါလိမ့်မလဲဆိုတော့ကြားဆွဲလို့ပါပါပါလေဒါပေမဲ့မအော်အဆွဲခံတယ်မဖြစ်လို့လေသူတစ်ပါးအနောက်ရှက်ဖြစ်မှာကြောက်လို့ဘုန်းကြီးတို့ယောဂီတွေလို့ပေါ့ဟုတ်လားမဟုတ်လား သူတစ်ပါးအနောက်ရှက်ဖြစ်မှာကြောင့်လို့မအော်ဘူးတရားအနောက်ရှက်ဖြစ်မှာကြောင့်เนาะနောက်တော့မထေရကြီးကအဲ့လိုမလုပ်ကြနဲ့တကယ်လို့ကြားဆွဲတယ်ဆိုရင်တော့ပြောပါအဲ့ဒီအချိန်မှာကြားလာဆွဲတော့အာကြားဆွဲတယ်ကြားဆွဲတယ်ဆိုပေါ်တဲ့အခါမှာဘလို့မှယဟန်နဲ့လိုက်ပြီးနောက်ကနေလည်း6နံပြီမယ်လို့မမီတော့တဲ့အခါမှာအေးတေချာလေးကိုတရားကိုဂရုစိုက်ပါရှုမှတ်ပါအဲ့ဒီမှာကြည့်မယ်ကြားစားတာ တဖြည်းဖြည်းစားတယ်စားတယ်စားတယ်ဆိုတရားရှိမှအားဘလောက်ကောင်းလဲဆိုတော့နာလည်းမပါနာတာလည်းမပါဖြစ်ပျက်ကိုရှုနေတာကြော်တက်သွားတာနာတာကိုကြော်တက်ပြီးတော့ဘယ်အဆင့်ရောက်အောင်ရှုသွားနိုင်လဲဖြစ်ပျက်မြင်တဲ့အထီကိုရှုသွားနိုင်တယ်နာလာကိုဘလောက်ထိရှုနိုင်လဲဆိုအဲ့ဒီအဆင့်မျိုးရလို့ရှိရင်နာလာကအာယုံကဘာအာယုံဖြစ်ပြောင်းသွားလဲ ဖြစ်ဖြစ်အာယုံဖြစ်ပြောင်းသွားတဲ့အတွက်ငါလည်းပြောက်တယ်နာတာလည်းပြောက်တယ်ဘာအာယုံကိုရလာလဲဖြစ်ဖြစ်အာယုံကိုရလာတယ်ဒါအစင်းမြင့်တဲ့ကျင့်စဉ်တစ်ခုပြောတာနော်ဒါအစင်းမြင့်တဲ့ကျင့်စဉ်ဒီတော့ဒီနာကျင်ကတ်ခဲတဲ့အခါမှာဘုန်းကြီးတို့က၃မျိုးရှုလို့ရတယ်ဘယ်နှမျိုးရှုလို့ရလဲ၃မျိုးရှုလို့ရတယ် ဝေဒနာနုပတနာအနေနဲ့ရှုမလားကာယနုပတနာအနေနဲ့ရှုမလားစိတ်ဓာနုပတနာအနေနဲ့ရှုမလားသုံးမျိုးကထင်ရှားရှုလို့ရတယ်ဓမ္မနုပတနာအနေနဲ့လည်းရှုလို့ရတယ်ဒါပေမဲ့ဓမ္မနုပတနာအနေနဲ့သဘောတရားကိုရှုရတာဖြစ်တဲ့အတွက်အဲတိတ်ပြီးတော့မှမရှုတတ်သေးဘူးဆိုရင်နည်းနည်းထင်ရှားရှုနိုင်တဲ့သုံးခုပြောတာပေါ့နော်ဒါကြောင့်မို့သုံးမျိုးရှုလို့ရတယ်လို့ပြောတာအမှန်တော့ အနုပဒနာ၄ချက်လုံးရှုလို့ရတယ်ဒီခန္ဓာကိုယ်ရဲ့ဖောက်ပြန်ပုံကိုကြည့်ပြီးတော့ခုနကငါနဲ့နာလာကိုခွဲပြီးတော့နာမှုတက်တက်ကလေးကိုတေချာကြကြနာနာသိအောင်တဏှာပြီးတဏှာတဏှာပြီးတဏှာနာမှုကဆက်တိုက်ဖြစ်နေတာမဟုတ်တဏှာပြီးမှတဏှာတဏှာပြီးမှတဏှာဟုတ်တယ်မဟုတ်လားတခုပြီးမှတခုဒါကခုနက ဟိုတမာတိပညာအားကောင်းတာတွေအတိအားကောင်းတာတွေနာမှုများသည်တစ်ခုတည်းမဟုတ်ပဲနဲ့တစ်ဖြတ်ချင်းတစ်ဖြတ်ချင်းတစ်ဖြတ်ချင်းတစ်ဖြတ်ချင်းဖြစ်နေကြောင်းကိုကိုဉာဏ်ကလိုက်နိုင်လိုက်တဲ့ခါကျတော့နာလာကို ရှုရတာကိုပဲစိတ်ဝင်စားမှုရှိလာတယ်။အော်သူကအဲ့လိုတစ်ခုတည်းဖြစ်နေတာကိုတစ်ဖြတ်ပြီးမှတစ်ဖြတ်တစ်ဖြတ်ပြီးမှတစ်ဖြတ်ပါလားဆိုတော့ စိတ်ဝင်စားလာတယ်သူကလေနာလာမိသွားပြီးတော့စိတ်ဝင်စားရှုတတ်လာတယ်ရှုနိုင်လာတယ်ပေါ့နော်အဲ့ဒါရှုတာကိုတော့ကာယ ानु ပတနာလို့ခေါ်တယ်ကာယကိုရှုတာဒါမှမဟုတ်ရင်ဒီနာလာတဲ့အတွေ့စိတ်ထဲမှာဆင်းရဲတဲ့ခံစားမှုမခံပါတဲ့ခံစားမှုဖြစ်လာတယ်အဲ့ဒီခံစားမှုကိုဆင်းရဲတဲ့ခံစားမှုမခံပါတဲ့ခံစားမှုအာယုံပြုပြီးတော့ရှုရင်လည်းပဲဒါ ဝေဒနာနုပတနာဖြစ်တယ်မခံစားနိုင်ဘူးဆင်းရဲတယ်ဆင်းရဲတယ်ဆင်းရဲတယ်ဆင်းရဲတဲ့ခံစားမှုကိုရှုတယ်အဲ့ဒါဝေဒနာနုပတနာဖြစ်တယ်တခါစိတ်တ ानु ပတနာနဲ့ရှုလို့ရတယ်အဲ့ဒါပါလဲဆိုရင်ဒီဝေဒနာပေါ်လာတဲ့အခါမှာကိုယ်စိတ်ကဘယ်လိုဖြစ်လဲမကျေနပ်ဘူးမကြိုက်ဘူးပေါ်လာမယ်ဆိုကြတဲ့ကဆိုရင်စိတ်ကဖြစ်နေပြီအမျိုးမျိုးဖြစ်နေပြီနော် အဲ့ဒီအနေနဲ့ပျောက်မြန်မြန်ပျောက်ရင်ကောင်းမှာပဲတန်တာနဲ့တောင်းတတဲ့စိတ်ဖြစ်နေတောင်းတတဲ့စိတ်စိုးရင်နဲ့စိတ်မကြိုက်ဘူးဆိုတဲ့စိတ်မြန်မြန်ပျောက်ခြင်းနဲ့စိတ်ဒီစိတ်တွေကအလဲကျအမျိုးမျိုးဖြစ်နေအဲ့ဒီစိတ်တွေကိုကိုကရှုနိုင်ရမယ်နော်အဲ့ဒီစိတ်တွေကိုလည်းအပါလေးနာတာကိုမကြိုက်ရင်မကြိုက်တဲ့စိတ်ကလေးရှုမယ်သဘောမကြိုက်ရင်သဘောမကြတဲ့စိတ်ကလေးရှုမယ် ဘုန်းကြီးအကြိုက်ကတော့တကယ်ဝေဒနာပြင်းထန်လာရင်နာတာကိုဓာတ်ရိုက်ကြည့်တာမျိုးမလုပ်တော့ဘူးဒီတော့မှခုနကလိုဟိုဆင်းရဲတဲ့ဝေဒနာကိုလည်းဘုန်းကြီးမရှိဘူးစိတ်ကိုပဲရှုလိုက်တယ်ဒီဟာဖြစ်ပေါ်လာလို့စိတ်မှာဘလို့ဒဏ်ရာဒဏ်ချက်တွေဖြစ်နေတယ်အမျိုးမျိုးပုံပုံဖြစ်နေတယ်စိတ်ကိုပဲရှုတာ စိတ်ကိုရှုရင်ရှုရင်ရှုရင်နဲ့စိတ်ကဤသွားပြီဆိုနာလာနဲ့အဲ့လိုတက်တာပါလေတက်တာလာတဲ့အခါကျမှအဲ့ဒီနာလာကိုရှုအဲ့ဒါဆိုရင်ဝေဒနာဘယ်နေရာကပေါ်ပေါ်ဘလို့ပေါ်ပေါ်အလွယ်တကူရှုလို့ရလားမရဘူးလားရပါပြီနော်ဒါအားလုံးပဲချုပ်ပြီးပြောပြတာနော်ဒါကြီးတယောက်တည်းအတွက်မဟုတ်ဘူးဝေဒနာများပေါ်လာခဲ့တော့နှလုံးသွင်းပြီးတော့ဆင်ခြင်နိုင်စွမ်းအပြင်ငါ ကိုဖွာထားရမယ်ဆိုတာကရှုခွက်မဟုတ်ဘူးဒါနှလုံးသွင်းစဉ်းကျင်တဲ့အပိုင်းရှုခွက်ကြတော့၃မျိုးတည်းကကြိုက်တာ၃မျိုးကိုရှုမယ်ရှုတဲ့အခါမှာသိသိချာချာနားလည်ရမှာကနာအဖြစ်ရှုမှာလားနာလာကိုရှုမှာလားနာနာလာကိုတွဲပြီးရှုမှာလားသဘောတည်အောင်ရှုမှာလားဖြစ်ပြနေအောင်ရှုမှာလားဒါမှမဟုတ်ရင်ဟိုခုနကပြောတဲ့ တက်ကြီးလေးပါအနေနဲ့ရှုမှလာအဲမျိုးမျိုးကိုက focus ကိုဘယ်ကိုထားမလဲဆိုတဲ့ပုံမှာတည်ပြီးတော့ရှုနိုင်ပါလေရှုတဲ့အခါမှာစိတ်အေးအေးရှုလို့ရှိရင်ဒီပြဿနာကဘာမှမခဲရင်ပါဘူးဘလောက်ပြင်းထန်တဲ့ဝေဒနာဖြစ်ပါစေရှုလို့ရပါတယ်နော်လေ့ကျင့်မယ်လို့တာပေါ့အရန်ကြီးပြင်းထန်လာပြီမခံနိုင်တော့အောင် ပြီးလည်းမခံနိုင်တော့ဘူးဘလို့မှလုပ်လို့မရဘူးဆိုရင်တော့မဟာစီဆရာတော်ဖျားရတော့ဒါအောင်မရှိတော့နဲ့တဲ့ဝင်လေထွက်လေပဲပြောင်းရှုဓမ္မမို့အာယုံပြောင်းလိုက်ပေါ့အာယုံတစ်ခုခုကိုပြောင်းပြီးတော့ရှုပါတဲ့အဲ့လိုရှုလိုက်ပါဓမ္မမို့ဘာမှမမှတ်ပဲလေခဏလောက်အသက်ကိုအသက်ရှုလေးခြင်းငါလောက်ပဲလို့မမှန်လေးဘာမှမမှတ်ပဲနဲ့အသက်ရှုလေးခြင်းငါလေးမမှန်လေးစိတ်ကိုလျှော့ဝေဒနာပေါ်ရင်တော့စိတ်ကိုလျှော့ထားဖို့လိုရင်း ဘောပေါက်ပြီနော်အားလုံးရတယ်မို့လားဒါလူတိုင်းကြုံမှာပါဘုဘုံဒါဆိုရင်အဲ့ဒီချိန်ပဲဒီနားရခြင်းနေဆိုတဲ့ဝေနာကိုပဲအာရုံစိုက်ပြီးရှုရမှာပါနော်မူလကမ္မထံဖြစ်တဲ့အာနာပါနာကိုယက်ထားမယ်ယက်ထားမယ်လုံးဝယက်ထားမယ်ဒီမှာပြအဲ့ဒီတော့ဘုဒ္ဓဂါကြီးမေးတာပဲအလုံးတွေလည်းဖြေလိုက်မယ်တခါတလေကြရင်အာယုံကသုံးလေးမျိုးပေါ်တတ်တာပေါ့ ကိုယ်ရှုနေတယ်ဝင်နေထွက်နေလည်းရှုနေတယ်ဝေဒနာလည်းပေါ်နေတယ်အစိတ်ကလည်းအဝေပြန့်လွင့်တယ်လို့လို့ဖြစ်နေသုံးမျိုးလုံးဖြစ်နေတယ်လေဟုတ်တယ်မလားသုံးမျိုးလုံးတစ်ခါတည်းဖြစ်တယ်စိတ်ကလည်းဟိုရောက်ဒီရောက်လို့လို့ဖြစ်နေတယ်ဝေဒနာလည်းပေါ်နေတယ်ဝင်လေထွက်လေလည်းကိုယ်ရှုနေတယ်လို့ထင်ရတယ်အမှန်ကတော့အဲ့ဒီအချိန်မှာဘာမှမရှိဘူးအကုန်လုံးကြံ့စိတ်က ဝေဒနာပေါ်မှာလည်းဖြစ်မှတ်ကမရောက်တော့ဘူးနော်ဝင်လေထွက်လေပေါ်မှာလည်းဖြစ်မှတ်ကမရောက်တော့ဘူးပြန့်လွင့်တဲ့ပုံမှာလည်းဖြစ်မှတ်ကမရောက်တော့ဘူး focus မရှိတော့ဘူးလို့ခေါ်တယ်ရှိတဲ့ရောင်ရောင်ပဲတန်တာပေါ့နော်အဲ့ခါကျတော့အဲ့ဒီသုံးမျိုးပေါ်လာရင်ကိုကဘယ်လိုရွေးချယ်မလဲဆိုတော့ဒီသုံးမျိုးထဲမှာဝင်လေထွက်လေကိုရှုတယ်ဝေဒနာပေါ်နေတယ် ဒါပေမဲ့ကိုရှုနေတဲ့ရှုဘက်ကိုသူအနောက်အရှက်မပေးဘူးကိုရှုလို့လည်းရတယ်မှန်မှန်လည်းရှုနိုင်တယ်ဆိုအနောက်အရှက်မပေးတဲ့အတွက်သူ့ဟာသူရှိခြင်းနဲ့ရှိပါစေကိုရှုစရာရှိတာရှုလို့ရတယ်သဘောပေါက်တယ်နော်ပေါ်ခြင်းပေါ်နေပါစေသူ့အာရုံမပြုတ်ဘူးဆိုရင်ကိုရှုစရာကိုလည်းအနောက်အရှက်မပေးဘူးဆိုရင်ကိုရဲ့ဝင်လေထွက်လေကိုပဲရှုပါဒါမှမဟုတ်ရင်ဒီဝင်လေထွက်လေရှုလို့မရတော့အောင်ကို သူကကြော်တက်ပြီးတော့ထင်ရှားလာတယ်ဆိုတော့ဒီဟာကို လုံးဝလွတ်ပလိုက်ရမယ်သူတစ်ခုပဲယူရမယ်သုံးခုဖြစ်နိုင်ရင်တစ်ခုပဲယူလေးခုဖြစ်နိုင်ရင်လည်းတစ်ခုပဲယူငါးခုဖြစ်နိုင်ရင်လည်းတစ်ခုပဲယူရမယ်ပြစ်မှတ်တစ်ခုတည်းကိုပဲမှန်အောင်ပြစ်ဖို့လိုတယ်ဒါအလုံးမှတ်ထားမယ်တစ်ခုကြုံရမှာပဲကြုံရမယ်လူတိုင်းကြုံရမယ်တရားရှိတိုင်းကြုံရမယ်သုံးခုလေးခုဒီလိုပေါ်တတ်တာပေါ့နော် ပေါ်လာတဲ့ခန္ဓာအဲ့လိုရှိပါမယ်။ဘောပေါက်ပါလား။ကဲနောက်တစ်မေခွန်းအကကြီး။သမေဦးမလား။ခုလောက်ထပ်မေးတယ်ခင်ဗျ။အဲ့ဒါဆိုရင်ဒီထင်ရှားဖြစ်တဲ့ဟာကိုပြီးတော့လို့ပြောင်းပြောင်းရှုတဲ့အခါမှာဟိုတမာတိဖြစ်ဖို့လွယ်ကူနိုင်ပါမှာဗျာ။တမာတိဖြစ်ဖို့လွယ်ကူပါရဲ့။အပြည့်အဝဘုရားကအမခံချက်ပေးထားပါပြီ။ ဘယ်လိုပဲဣရိယာပုတ်တော်ဘယ်လိုပြောင်းပြောင်းဘုန်းကြီးတို့ရှုခွက်တာပြောင်းနေဘာမပြောင်းဘူးလေတတိပညာကပြောင်းမသွားအောင်နော်တတိပညာဒီပေါင်းဆက်ရမှာကိုထိုင်မှတ်မှာတရားဈဉ္ညာလျှောက်လို့ပြောင်းသွားရင်ထိုင်ရာကနေထားလိုက်တဲ့အချိန်မှာ30ရမယ်တရား30တရား30ကနေပြီးဈဉ္ညာသွားလိုက်တဲ့က100ရမယ်230 ဈဉ္ဉံကနေရေချိုးတယ်နောက်ပတ်30ရတယ်120ပြီးရင်ပြန်လာတယ်100ရတယ်300ထိုင်လိုက်တယ်ထိုင်နေထိုင်နေထိုင်နေ330ဒီလိုပေါ့ဆိုလိုတဲ့သဘောကဘာကြီးပဲလို့ပြောင်းပြောင်းရှုွက်တွေဘလို့ပြောင်းပြောင်းဣရိယာပုတ်ဘလို့ပြောင်းပြောင်းဘာမပြောင်းရဘူးသတိပညာမပြောင်းလဲပါဘူးဆိုလို့ရှိရင်အာက ရှေ့အားကိုနောက်ကအားဖြည့်ရှေ့အားကိုနောက်ကအားဖြည့်ဖြည့်ဖြည့်ပြည့်လာမှာပေါ့အဲ့ဒီလိုပေါင်းစပ်အားမရှိဘူးဆိုရင်တော့ဟိုအင်အားမဖြစ်ဘဲနဲ့တရားမတက်ဘူးတရားတုတ်တက်မှုမရှိဘူးဆိုတာကမပေါင်းစပ်လို့ဒါကြောင့်မို့စကားပြောပြီဆိုရင်သူကလေဟိုချင်းကြားကြီးထဲမှာရည်ထည့်တယ်လို့ပဲထဲသမျှကုန်တာစကားပြောလိုက်ရင်တဏှာထိုင်ရတဲ့တမာတိတွေကုန်ကုန်တာပဲ အဲ့စကားပြောတာကအရန်ဆိုးတယ်တရားအားထုတ်တဲ့လူတွေအတွက်နော်ဒါပေမဲ့လို့ဒါကတမာတိအတွက်ပဲဆိုတာတမာတိအတွက်ဝိပဿနာအတွက်ကြတော့စကားပြောတဲ့အခါမှာလေကိုကပฏิပညာပါရမယ်ဘာတိတေတမ္ပဇာနာကာယီဟောတိစကားပြောတဲ့နေရာတော်မှာလည်းပဲသူကတမ္ပဇာနာကာယီဟောတိ စကားပြောတဲ့နေရာတော်မှာတတိပညာပါစီရမယ်တရားလွတ်ပြီးတော့မပြောရဘူးစကားပြောတဲ့နေရာတော်မှာပဲတရားရှုမှတ်လို့ရပါလေတရားတကယ်ရှုမှတ်တတ်တဲ့ပုဂ္ဂိုလ်တွေဟာဒါဆိုရင်ဘုရားတို့စကားပြောတိုင်းတရားဟောတိုင်းရှင်သာရိပုတ္တရာတို့ရှင်မောကလန်တို့စကားပြောတိုင်းတရားဟောတိုင်းတရားတွေလွတ်ထွက်ကုန်မှာပေါ့အခုကျေးဇူးတော်ရှင်မဘောရိနေဆရာတော်ဘုရားရဲ့ပါတဲ့တရားဟောတိုင်းစကားပြောတိုင်း အကုန်လုံးလွတ်နေမှာပေါ့တကယ်အလေးအကျင့်များလာလို့ရှိရင်စကားပြောတိုင်းတရားဟောတိုင်းမှာပါတော့တတိပညာပါပါလေသဘောပေါက်တယ်နော်တတိပညာပါပါလေဘာပဲလို့လဲအလေးအကျင့်ပဲလို့ပါလေဒါကငိုင်းမေးတာကောင်းတယ်အလုံးတွေပြုတ်ပြီးသားဖြစ်တာနော်။ပြန်ပြနောက်ထပ်များရှိသေးလား။ ခင်ညံ့နတ်ခင်ညံ့အဲ့တော့ခုနရှင်းပြထားတဲ့သုံးချက်နဲ့ပတ်သက်ပြီးဘုံကရှင်းပြလိုက်တယ်တပည့်တော်အတွက်ပြည့်စုံပါပါဖြည့်ရမလို့တော့တပည့်တော်အာနာပါနာနဲ့ရှုတယ်စိတ်ကလည်းပြန့်ဝင်တယ်ခန္ဓာကိုယ်ကလည်းနာတယ်ပေါ့ဗျာအဲ့ဒီသုံးချက်တို့ခံစားရ တတိပေါ့တတိပေါ့သုံးမျိုးတော့ပိုင်တယ်ဆိုတတိဘယ်တော့ဟောကျမ်းမာရေးအရာလဲဆိုတာဝေဒနာတွေကအရင်ခံစားရတာနှလုံးကတအားအောင့်တာပေါ့ဗျာအဲတရားထိုင်တဲ့အချိန်မှာတအားအောင့်อืมအခုအခုတော့ဖြည့်ရှင်းတတ်ပြီမလားခုနကပြောလိုက်တယ်။ဘုံဘုံဘုံဘုံရှင်းပြထားတဲ့အတွက်တပည့်တော်ဖြည့်ရှင်းတာပေါ့။ရှင်းပြလာတော့နားထောင်ပြီးပြီ Đâu của lùa đi đâu? Denmark dạ, Denmark. Ừ. Hả? Đồn đi y အားလုံးကောင်းနေဆိုရင်အဆင်ပြေတယ်မှာအဲ့ဒီလိုဆွဲလို့ကန့်လို့ဖြစ်တတ်ပါတယ်နော်ပြတ်ပါတယ်နော်အောင်တယ်ဟောမှပြောဟောမှပြောတယ်အင်းထောက်ခံတဲ့လူနဲ့ပြောတဲ့လူနဲ့ဆိုအဆင်ပြေပါလေဟုတ်ပါပြီဟုတ်ပါပြီကဲနောက်တစ်ယောက် Amen. ထင်ရှားတာပဲရှိမယ်။ဒါပေမဲ့ပြစ်မှတ်တော့မိဖို့တော့မလွယ်ဘူး။ဆရာတော့ဒီနေ့ပေးတဲ့အချိန်ကမိမိပြီးတော့တက်လာပြီးတော့စိတ်ကခိုင်းကြိုင်အလဲထွက်ပါစိတ်ကခန္ဓာထဲမှာနေခြင်းကိုတွက်ရှောက်လေအောင်ပါလားဘာလို့တတွေးရဲ့အញ្ញံတွေးတဲ့တိတ်ကိုတွေးလိုက်ဒီစုပ်ပါကိုကြံစီလိုက်အနာကကိုကြံစီလိုက် အခါဆရာတော်တတိပေးပြန်ခေါ်ပြောပြန်ပြန်သိအောင်လုပ်တယ်ကဘယ်ရင်းများသွားတယ်စိတ်ကလည်းတော့ခန္ဓာဖြစ်ပြအောင်ရှုဖြစ်လို့တိတ်ပြောအဲပြစ်မှတ်ကထိရတာတခုထင်ရှားတာပေါ့အပြင်မှာအတန်တန်ကြားလိုက်ရင်ဖြတ်ခနဲ့ပုံပြီးဖြတ်ခနဲ့ကြောက်နေတာဆိုတော့ကြားတယ်လို့တစ်ထင်အဲ့ဒါလည်းထိမယ်ထင်ပါတယ်ပြန် ထင်ရုံပဲလားထင်ရုံပဲဒါပေမဲ့ဒီခါလေးတဲ့အရင်ကျဲတဲ့အတန်ကြောင်းလက်ပါတယ်လက်ပါဟိုသမီးကကျေးဇူးတူလက်ပါပြီးတော့လက်အဲ့ဒါပြီးတော့ထင်တာကိလေသာအစာခံတယ်ဟုတ်လားဟုတ်ကဲ့လက်သွားတာတတိလွတ်နေတော့လမ်းနေဆိုတာကျေတော့မောဟော ဒေါသဒေါသဒေါသလန့်သွားတယ်ဆိုဒေါသရှိလို့လန့်တာနော်အဲ့တော့ဟိုဘာမှအငဲ့စရာမရှိပါဘူးတင်ပါဟုတ်တယ်မလားတင်ပါနဲ့တမ်းပြင်တာထိထိတာကိုလည်းရှုပါဈဉ္ဉံကိုသိချာရှောက်ပါဈဉ္ဉံကနေကူးပြီးတော့မှထိုင်ကမ္မထံအားဖြည့်ဖို့လိုတယ်ဟိုတိတ်ပြီးတော့မရှုနိုင်နဲ့ ဇင်းဉဏ်ကမ္မထံမှာအားဖြည့်ပြီးတော့ထိုင်တဲ့အခါမှာဇင်းဉဏ်ကမ္မထံပါလာတဲ့သမာဓိလေးနဲ့ထိုင်လိုက်ရင်ပါပြတ်မှတ်ထိသွားတာဈဉဏ်ရတော့သူကဟိုပြတ်မှတ်ကိုထိအောင်ပို့ပြီးတော့မှအာယုဆိုင်လို့ကောင်းတာပေါ့ဘာလို့လဲဆိုတော့ကျမ်းမြင်ကိုထိရေရွေ့သွားတယ်ထိရေထိတဲ့အခါမှာစပြီးတော့ထိပြီးတော့ရှေးဘွားတစ်ခုလုံး ပြည့်ပြည့်စုံစုံဖြည့်ထားမယ်အကုန်လုံးအပြည့်စုံသိအောင်ကြိုးစားချွာတယ်ဆိုလဲချွာတာကိုပြည့်ပြည့်စုံစုံသိအောင်ကြိုးစားရှေ့ရွေ့တာလဲကြိုးစားပြည့်ပြည့်လေးကြလာတာလဲကြိုးစားဒါကကိုသိနိုင်တဲ့လောက်ကြိုးစားအဲ့တော့ဒီဈဉ္ဉံကမ္မဋ္ဌာန်းက10မိနစ်လောက်ရှောက်ရင်ပဲတော်တော်လေးကိုသမာဓိဖြစ်လာတယ်အဲ့ဒီလို10မိနစ်လောက်ကို တေချာအာယုံပြုပြီးရှောက်ပြီးတော့အဲ့ဒီဈဉ္ဉံကမ္မထာကရတဲ့ပမာတိလေးကိုကိုယ်ကမပြည့်စည်အောင်ထဲလို့ကိုယ်နေရာလေးရောက်တော့မတ္တကလေးရပြီးတော့ထိုင်မယ်ဆိုရင်အတိစိတ်ကလေးကိုတွင်ထိုင်နေထိုင်နေထိုင်နေဆိုတော့အာယုံတစ်ခုခန္ဓာကိုယ်တစ်ခုလုံးခြုံကြည့်ပြီးတော့ဖြည်းဖြည်းညွတ်ကျသွားတဲ့သဘောလေးကိုရှုမယ်ရှုမယ်ပြီးတမင်ခွေမယ်ခွေမယ်ထိုင်နေထိုင်နေပြီးလို့ရှိရင်ထိုင်နေထိတယ်ပြီးလို့ဆက်မှတ်သွားလို့ရှိရင် ရှုမှတ်အားကောင်းလာမှာပါနော်ဈဉ္ဉံကမ္မထာကနေတမာတိအားဖြည့်နေပါလေရှုလို့မကောင်းတဲ့လူတိုင်းပေါ့နော်ဒါတယောက်တည်းအတွက်ပြောတာမဟုတ်အားလုံးအတွက်ကိုရှုလို့ခက်ခဲနေတယ်ဆိုရင်ဈဉ္ဉံကမ္မထာကိုအကူအညီယူပါဈဉ္ဉံကမ္မထာကအားလုံးကိုကူနိုင်ပါလေအထွေထွေသေးစိတ်မှတ်ကိုလည်းသွားကူညီနိုင်တယ်ထိုင်မှတ်ကိုလည်းကူညီနိုင်တယ်အလဲကတဘိုးနဲ့တူ ထွေထွေအသေးစိတ်မှဆိုတာအဝတ်လဲတာသမင်းစားတာရေချိုးတာကြည်ကြီးကျင့်ငယ်သွားတာလေးတာစောင်းတာငဲ့တာဒါတွေအားလုံးဟာထွေထွေအသေးစိတ်မှလို့ခေါ်တယ်။ပြီးရင်ထိုင်မှတော့ဈဉ္ဉံကမ္မထံကလှူရှားပြီးတော့ရှုမှတ်ရတာဖြစ်တဲ့အတွက်သူအားကောင်းရင်ဟိုဟိုနှစ်ဖက်ကလည်းအားကောင်းတာလေ။ဟိုထွေထွေအသေးစိတ်မှကိုလည်းရှုတတ်သွားတယ်။ ထိုင်မှတ်မှလည်းအားပြည့်လာတယ်ဒါကြောင့်ဈဉ္ဉံကမ္မထာကယောဂီတွေအတွက်တကယ်အားကိုးစရာကမ္မထာတစ်ခုဖြစ်တယ်တရားတက်လို့သောပုဂ္ဂိုလ်များအတွက်ပေါ့နော်ဈဉ္ဉံကမ္မထာကိုထင်သေးလို့မရဘူးသူဟာ main point ကြာတယ်ထိုင်နာကြီးနဲ့လည်းဆင်မပြေဘူးသဘောပေါက်လားအဲ့ဒီကနေအကူအညီတွေအများကြီးတုတ်တက်လာတာနော်အနည်းဆုံးတော့15မိနစ်လောက်ဈဉ္ဉံသွားပြီးဖို့ ဒါအနည်းဆုံးပေါ့ဒီတက်ပုံနိုင်ပုံကောင်းတယ်ဟိုအတင်းကြီးလျှောက်ဆရာမလို့ကိုသတိပညာများများဖြစ်တဲ့အနေအထားတစ်ခုရအောင်ကိုလျှောက်ပါဘာများမေးစရာရှိတယ်လဲနောက်တစ်ခုကပြီးတော့ကျမ်းပြန်မှာထိုင်တာထိုင်နိုင်နိုင်ဝတ်တဲ့ပုံမထိုင်နိုင်အဲကိုင်းကဒုက္ခပေါ့အဲဒုက္ခပြီးတော့ပြင်ကြည်စိတ်ရမ်းဖြစ်တယ် အများဟိုရှုမှတ်စိတ်လည်းရှိတော့ပါအဲ့ထိကြလို့ရှိအဲ့ဆိုတော့အဲ့ဒါတတိဒီတော့ထင်တာဒီတော့အဲ့တက်ကာယဒိဋ္ဌိနဲ့ထိုင်နေလို့အဲ့လိုဖြစ်နေတာလားလို့ငါငါပါနေလို့လားပြီးတော့တိခတ်နိုင်မှုစိတ်ရှိအဲ့တိခတ်နေတဲ့စိတ်ကိုဝေးနိုင်မှုဖြစ်ပြင်ကျင်စိတ်ပဲရှိတယ်ထားလိုက်ထားရက်လိုက်ဖြစ်တယ်အဲ့စိတ်အဲ့စိတ်ဖြစ်နေတယ်ဆိုပြီးတော့ဒိဋ္ဌိအာကြီးနေတယ် လုံမိုက်လို့ရတယ်ဒီနေ့ဒါပေါ့အဲ့လိုပြီးတော့ဘယ်လိုလုပ်အောင်လဲငါ့ကိုကလည်းထိုင်မှာပဲထိုင်တယ်ကလည်းထိုင်မှာတော့ထိုင်တယ်ပါကလည်းထိုင်မှာတော့ထိုင်တယ်ဒါပေမဲ့ဒီလိုထိုင်နေတာလေအလေးထားလုပ်ကြည့်ပေါ့လေဟိုယောဂကြောင့်မထိုင်နိုင်ဘူးဆိုရင်တော့တစ်မျိုးပေါ့နော်ဘုန်းကြီးကလည်းအဲ့လိုထိုင်လို့မရတော့ခါခွေထားပြီးတဲ့နောက်ပိုင်းကျတော့ဒီလိုထိုင်လို့မရဘူးဒါယောဂကြောင့် ခန္ဓာကိုယ်ရဲ့ယောဂတော့ထိုင်လို့မရတာထိုင်လို့ရရဲ့သားနဲ့ပြီးမခံနိုင်လို့မထိုင်နိုင်တာတော့အဆင်မပြေဘူးเนาะအဲ့တော့ဒိဋ္ဌိပဲများများအတ္တပဲများများဒိဋ္ဌိတွေအတ္တတွေကငါခုလာတိုက်နေတာနိုင်အောင်တိုက်မယ်လို့လုပ်လိုက်ပါလားတိုက်မှာနိုင်အောင်အရှုံးပေးမလားဘယ်လိုလဲကျိုးစားပါမယ်။အော်ကျိုးစားမယ်ဆိုနိုင်မယ်ဘူး။ နိုင်အောင်တိုက်ပါနော်နိုင်အောင်တိုက်ရပါလေအဲ့ဒီခုနကပြင်ကျင်တဲ့စိတ်ပြင်းထန်နေရင်စပြီးဖြစ်တဲ့အချိန်ကစပြီးစိတ်ကိုရှုပါပြင်ကျင်နေပြင်ကျင်နေလို့ဖြည်းဖြည်းမှန်မှန်လေးအဲဒီတဲကိုစိတ်ဆိုင်ပြီးတော့ခန္ဓာလေးကိုစိတ်ဆိုင်ပြီးတော့ငါပြင်ကျင်နေပြင်ကျင်နေပြင်ကျင်နေစိတ်ဖြစ်တယ်ပြင်ကျင်နေစိတ်ဖြစ်နေတယ် စိတ်ကဘာဖြစ်နေလဲမမှတ်ဘူးပြင်ကျင်တဲ့စိတ်ဖြစ်နေတယ်ပြင်ကျင်တဲ့စိတ်ကိုရှုရင်ရှုရင်ရှုနေတော့ပြင်ကျင်တော့ပြန်ပြတန်လေးကြောင့်ပြင်ကျင်တဲ့စိတ်ကဖြစ်လာပြန်ရောဖြစ်လာပြန်ရှုစိတ်ရှိရှိထားရှုတရက်နှစ်ရက်လောက်ရှုနိုင်တော့မပြင်းတော့နိုင်သွားတယ်เนาะဒိဋ္ဌိကိုတိုက်နိုင်တာပေါ့အတ္တကိုတိုက်နိုင်တာအဲ့လိုတိုက်နိုင်အောင်မေးဒီမှာအောင်မရပါမယ်ဖြစ်အောင်လုပ်တော့အားပေးဟဲ့လားအင်း ဗျာကျေးဇူးပါဗျာကဲအချိန်ရှိသေးသလားယောဂီတွေပြန်ရင်းနေမှာမသိဘူးဟင်နားကျင်နေဘူးလားနားကျင်နေဘူးတဲ့လက်ခံပြတယ်လက်ပါဗျာဒေါခင်အောင်မြင့် ဖြည်းဖြည်းဖြည်းဖြည်းကိုဝေဝေမန်တိရောက်ဖြည်းဖြည်းလေးကိုလေးရှူသွင်းတာကိုတိအဲ့ဒါရလေးလေးရှူနေတာတိအဲ့ဒါမှန်ဒါကကိုရှုရှုနိုင်ပါလေအာဒါကဝင်လေတိဝင်သွားတာကိုတိတဲ့စိတ်ကိုရှုတယ်ထွက်တဲ့တိထွက်တာကိုတိတဲ့စိတ်ကိုရှုတယ်ဝင်လေကိုရှုတာမဟုတ်ဘူးဝင်လေ ဟိုတိတဲ့စိတ်ကိုဝင်းအမောက်တိုးနေတာပေါ့ဝင်းလေးတိုးနေတာကိုသိအဲတိုးနေတာဖြစ်တာလည်းသိအဲ့ဒါဆိုရပါလေအဲ့ဒါတော့နည်းနည်းနည်းပါးပါတော့ခံရဒီဒီဒီဒီဒီပဲထိုင်တခါတလေကိုဒါတော့မကိုခန္ဓာနားတယ်နားကျင်တယ်နားကျင်တဲ့ခါနားတယ်နားတယ်ပတ်တယ်နော်တခါတလေလည်းတခါတလေလည်းပြောက်ပါတယ်ပြောက်ဖို့မရှိနိုင်လေ ကြောက်တာပေါ့ယောဂအနေအနာနာရှင်နာတက်တာတက်တာဒီမှာသဘောတရားရှင်ရပါတယ်နော်နည်းနည်းပါးပါတော့နော်နည်းနည်းပါးပါရလားများများရအောင်နော်ဒီပါဆောက်ပါရောပါဒေါက်ခင်စိန် တော့ဖြစ်ပါတယ်။ဆက်ခနဲ့ဖြစ်ပြီးတော့မပြောက်သွားတယ်။မပြောက်ဘယ်ပြီးတော့ဘယ်ရောက်သွားလဲဆိုညံမှတ်ဒီနေ့တစ်ချိန်တော့ဖြစ်ပါတယ်အဲ့ဒါပါ။อืมဆက်ပါပါမှန်ပါဆက်ပါပါအမတ်ပြောက်သွားလေဆိုပေမဲ့လေပြောက်သွားတာကိုသိနေပါသိပါတယ်ဟုတ်ပြီအဲ့ဒါသိနေဖို့ပဲเนาะပြောက်တဲ့ပုံမှာဘာမှမခံစားနဲ့ ကြောက်တဲ့ပုံမှာဗာပဲညာပဲလို့သတ်မှတ်နေပေါ့နော်သတ်မှတ်မှုမရှိဘူးကိုလို့ရမှာတော့ရှုမှတ်မှုပဲဒီကဆိုတော့ဘာတွေ့တွေ့ရှုဖို့ရလိုရင်းပါပဲအချမ်းမြေရှုမှတ်ဟုတ်ပါပြီရောက်သွားတော့လေရောက်သွားတယ်ဘေးရောက်သွားလဲဆိုတော့နောက်ရောက်သွားသွားတယ်ဆိုပြီးညာပြီးတော့မူလီတိထွက်တယ်ပြန်ပါလိုက်ရှာသေးလား လက်ရှာပါမိလားဟုတ်ပြီဟုတ်ပြီလိုက်မရှာနဲ့နော်ဟုတ်ပါဟုတ်ပါပြီဗျာဒီဒီကိုင်းတပည့်တော်ကတော့ပင်ကူလိုပဲပေါ်ရအောင်ရှိပါတယ် ဝင်လေခက်လေအာနာပါနာလို့ရင်းနဲ့ဟိုအိုက်လာရဲဆိုအိုက်တယ်အိုက်တယ်အာလေလေးတိုက်လာလေးလာဆိုလေးလေးလေးတယ်နောက်လေးလေးလေးလေးတဲ့ဒီနောက်တတိတော့အပိုင်းကအနဲ့ထိုးလို့သူကလည်းဖြစ်သွားတာပြီးတော့ကိုယ်ကဘောနော်စိတ်တော့ဟိုတတိထားနောက်တော့ဟိုမလာတဲ့ဆရာတော်ပြောတယ် အာဝေဒနာခံစားပြက်အဲ့ဒါနဲ့မရတော့ဒီလိုကဗရဟံဘုံတော်ကိုရွတ်ပါတယ်ရွတ်လိုက်တဲ့ခါကျတော့စိတ်ကအာရုံတစ်မျိုးပြောင်းသွားအမှန်ဝေဒနာတက်တာပါအဲတက်တာပါပြီးတော့ဆက်ပြီးတော့ရှိပါတယ်အဲ့ဒါလည်းလုပ်လို့ရပါတယ်အလဟံဘုံတော်ပွားလို့လည်းရတယ်မနိုင်တော့ဘူးမတက်နိုင်တော့ဘူးဆိုရင်အလဟံဘုံတော်လေးပွားပါရပါတယ် ဂုံတော်လေးပွားပြီးတော့ပြန်ရှုပေါ့နော်အဲ့ဒါကတနည်းပေါ့ဒါကတော့ဘလို့မှမတတ်နိုင်တော့ဘူးဆိုရင်အဲ့တိုင်းဆောင်ရွက်လို့ရပါတယ်အမှန်ကတော့ဓာတ်ရိုက်ဝေဒနာပေါ်လာရင်ဓာတ်ရိုက်တိုက်တဲ့နေရာတော့မျက်နှာချင်းဆိုင်တိုက်ထုတ်တဲ့နေရာတော့အကောင်းဆုံးပေါ့ဒါကတော့စွမ်းအားရှိတဲ့ငယ်ရတဲ့အရွယ်လေးဆိုရင်တိုက်နိုင်ပါတယ်အသက်ကြီးလာရင်တိတ်လို့လို့တော့မရတော့တဲ့ခါကတော့ အဲ့ဒီလိုအရဟံဘုံတို့လေးပွားလိုက်ပြန်တိုက်လိုက်အရဟံနားလိုက်တိုက်လိုက်ဆိုတဲ့သဘောမျိုးပေါ့နော်။နည်းနည်းလေးစုဆောင်းလိုက်ပြန်တိုက်လိုက်အဲ့ဒီပုံစံမှာပဲအရဟံဘုံတို့ပွားလို့လည်းရပါလေမတတ်နိုင်တဲ့အချိန်မှာပွားပါ။အဲ့တတိယတော့အပြင်ကအဲ့လိုမျိုးအော်ဒီအော်တော့အဲ့လိုအဲ့အတန်ကြီးကတကယ်တော့နားမထောင်နိုင်ကြားနေကြားနေကြားနေအဲ့လိုပဲမှတ်ပြရအောင်။ရပါလေ။ကိုယ့်ရဲ့ ရှုွက်အာယုံကိုရှုနေရင်လည်းသူတို့တွေပေါ်နေရင်လည်းလိုက်ပြီးတော့အာယုံကတိယုံများတော့ပဲထားကိုရှုွက်ကိုပဲမမှန်လေးရှုပေါ်လည်းပေါ်တယ်ကြားရင်လည်းကြားတယ်သိပြီးတော့အာယုံမထားရင်သူဟာသူ့ဟာသူနေကိုယ်ကလည်းကိုယ်ကပုံနေပေါ့အဲ့လိုဖြစ်တာပေါ့နော်ဘာလို့လဲဆိုတော့အခုဘုန်းကြီးစကားပြောတဲ့ဟာကိုယောဂီတွေကအာယုန်တွေစိုက်နေတဲ့အတွက် ုန်းကြီးစကားအံတွေပဲကြားရတယ်အမှန်ကတော့တခြားအတန်တွေခုလည်းရှိတယ်ဒါပေမဲ့မကြားဘူးဘာဖြစ်လို့လဲဆိုတော့ဒီမှာပဲအာယုဆိုင်နေတဲ့အတွက်တခြားဟာကိုမကြားဘူးကိုယ့်ရဲ့ရှုပ်ွက်ကိုပဲအာယုဆိုင်နေရင်တခြားဟာကိုမကြားဘူးနော်အာတမီးတော်မေးစရာတူရှိပါတယ်ဗျာဟုတ်တကယ်လို့ကိုကရှုတဲ့မှတ်တဲ့ဟာများလို့ရှိရင်အပြင်ကိုစိတ်ကတိတ်မရဘူး အဲ့တော့တတိယစဉ်းစားတာအာနာပါနာရဲ့ဖောင်းပိန်နဲ့အထိတဲ့ထိရဲ့ကိုသုံးစလုံးပေါင်းပြီးတော့လုပ်ဖြစ်နိုင်ပါဖြစ်ပါတယ်ဖြန့်ပြီးတော့မှတ်တယ်ကြီးလို့ခေါ်ပါတယ်ဒီမှာနော်ဖြန့်ပြီးတော့မှတ်တယ်ဆိုရင်စိတ်ပြင်မထွက်တော့ဘူးပေါ့စိတ်ထွက်တဲ့လူတွေကိုလည်းဘုန်းကြီးကအဲ့လိုပေးလေးရှိတယ်စိတ်တွေအရန်ထွက်နေတယ်ဆိုရင်ဖြန့်ပြီးတော့မှတ်ပါဝင်လေထွက်လေမှတ်တယ်ဘောင်းနာပိန်နာ အာယုံကိုဖြန့်၍မှတ်ခြင်းလို့ခေါ်ပါတယ်။ဖြန့်ပြီးတော့မှတ်လို့ရှိရင်စိတ်ကမကြမငြိမ်သွားတယ်။ငြိမ်သွားတဲ့အခါမှာရွေးပြီးတော့ကိုမှတ်လို့ရမှတ်ဖို့။ဒီမှာဒီတော့အဲ့လိုမှတ်တော့အပြင်စိတ်အဲ့မထွက်တော့ဘူး။ကောင်းပါတယ်။နောက်ပြီးတပည့်တော်ကဖောင်းတာပင်ညာဘူး။ဖောင်းစားဖောင်းလေဖောင်းစုံပင်စားပင်လေပင်စုံဆိုတော့တတ်ပြီးတော့မှတ်ပါဗျာ။ကောင်းပါတယ်။ပုံပုံတိအောင်မှတ်။ကိုစိတ်သွားတော့အပြင်ထွက်ဖို့ ဆန့်ဆိုင်မရှိဘူးဟုတ်ပါတယ်ကောင်းပါဒါပါပဲအေးဒီဒီတော့နားလိုက်ကြရအောင်နောက်နေ့မှခြံတဲ့လူတွေဆက်တာပေါ့နော်တမောင်းဝင်ထူးထူးခြားခြားမေးကြတာရှိတာအခက်အခဲများရှိလို့မေးမလား သိတဲ့ဟာကိုပဲရှုမှတ်နိုင်တာကကိုအားကောင်းလာစေနိုင်တယ်။ခုနပြောတာတွေကတော့စင်ကျင်တဲ့သဘောမှာပါသွားတာပေါ့နော်။အဲ့ဒါလည်းတရားကိုစင်ကျင်တဲ့အတွက်ကောင်းတဲ့နေရာမှာတော့ပါတယ်။ဒါပေမဲ့လို့ရှုမှတ်တာကတော့ဦးစားပေးရမယ့်ဟာဖြစ်တာပေါ့။သူကတော့ဦးစားပေးရမယ့်ပိုင်းတွေမှာမထည့်တာကောင်းတာပေါ့နော်။ဒီလိုဟာတွေကကြတော့ဖြစ်တာ ကိုယ်တယောက်ပဲဖြစ်တာပေါ့ဒါယောဂီတိုင်းကဒီစင်ဉာဏ်တွေသူ့အတူဒုပွားဖြစ်နေတာပဲအဲဒီလိုပဲအာယုတကုကိုယ်ကိုတမ္မတ်တယ်ကိုယ်ကိုဒါလေးကပါဠိပဲဟိုပါလေးပဲဒီလိုလေးပဲအာဒါတော့ဖြစ်ပြပဲစသဖြင့်တမ္မတ်ချက်တွေကိုယ်ကိုလုပ်တတ်တယ်အဲစင်ဉာဏ်တွေကိုယ်ကိုဖြစ်နေတတ်တယ်အဲ့ဒါတွေကိုနည်းနည်းလျှော့ပြီးတော့ရှုမှတ်မှုကိုဦးစားပေးဖို့လုပ်တယ်ဒါကယောဂီတိုင်းယောဂီတိုင်းဖြစ်တဲ့ အဖြစ်အပျက်တစ်ခုဒါယောဂီလည်းဒီဥစ္စာကိုလည်းနားလည်ထားဖို့လိုတယ်နော်ဒါတွေဖြစ်လာလို့ရှိရင်လည်းဒါတရားမဟုတ်ဘူးမှားနေတယ်လို့ဒီလိုမျိုးစိတ်ထဲမှာယူဆစရာမလိုဒီစိတ်ဉာဏ်နဲ့ဉာဏ်ကတမာတဏဉာဏ်ရရင်အများကြီးဖြစ်တာအများကြီးဖြစ်တာအဲ့လိုစိတ်ဉာဏ်နဲ့ဉာဏ်ကြီးအများကြီးဖြစ်တာစာများများဖတ်ထားတဲ့ပုဂ္ဂိုလ်ဆိုရင်ပို့ဖြစ်တယ်နော် ဟိုဖြစ်တဲ့အခါကျတော့သူကဉာဏ်စဉ်နဲ့တစ်ခုရောက်သွားရင်ဒါမျိုးတွေလည်းဖြစ်တတ်ပါသေးတယ်။ဖြစ်တတ်တဲ့အတွက်ဒါတွေကိုဖြစ်လာတဲ့အခါမှာဦးစားမပေးဘူး။ရှုမှတ်မှုကိုပဲဦးစားပေးမယ်လို့ဒီလိုလုပ်ရမယ်။ဖြစ်တာလို့ဖြစ်မှာပဲเนาะ။တော်တော်အချိန်ကြာကြာအထိဖြစ်နိုင်ပါလေ။အဲ့ဒါကိုအလုံးသဘောပေါက်ထားဖို့လိုတယ်။စင်ဉဏ်ဉဏ်ဖြစ်လာလို့ရှိရင်အဲ့ဒါကို ကိုကဥစားမမာဘူးသူကမားတဲ့ထဲမှာမပါဘူးဉာဏ်စဉ်တစ်ခုအနေနဲ့သူကဖြစ်တယ်တမာတနာဉာဏ်ဖြစ်လာရင်သူအဲ့ဒါတွေတအားဖြစ်တာအများကြီးဖြစ်တာအာတယောက်နဲ့တယောက်မတူဘူးအများကြီးဖြစ်တယ်ဒါကိုရှုမှတ်မှုကနိုင်သွားတဲ့အခါကျတော့ဒီဉာဏ်ကနေကြော်တက်သွားတာကိုဒါကြော်ရမှာလေကြော်ကြော်ရမယ်အပိုင်းဟောနော်ကြော်တက်ရမယ် ဒီဟာတွေဖြစ်ပေါ်နိုင်ကိုကြော်တက်ရမယ်။ဘာနဲ့ကြော်ရမလဲဆိုတော့ရှုမှတ်မှုနဲ့ကြော်တက်ဖို့တို့။ဒါအလုံးနားလေးရအောင်နော်။ပြန်ပါထမယ်အောင်လေ။ဟောအဲ့ဒါဆိုရင်ပေါ်လာတော့ဒါရအောင်းတယ်လို့ပူတယ်လို့ရင်ထဲမှာအဲအောင်းတယ်ပူတယ်အဲ့လိုပေါ့။ဒီလေအဲ့လိုမျိုးပေါ်တယ်ဖြစ်တာ။ကိုယ့်ရဲ့ ပင်တိုင်အာယုံလို့ခေါ်တဲ့ဝင်လေထွက်လေအာယုံကိုစူးစမ်းပြီးတော့ပိုင်နိုင်အောင်မှတ်တာကပိုကောင်းတာပေါ့နော်။အာပိုင်ပိုင်နိုင်နိုင်ဘုန်းကြီးတို့ကမူလလုပ်ငန်းတစ်ခုပိုင်နိုင်ဖို့လိုတယ်။ကိုလောက်ထားတဲ့ကိုယ့်ရဲ့အလုပ်တစ်ခုကပိုင်နိုင်ကျွမ်းကျင်ပြီဆိုမှဉာဏ်နဲ့ဟာတွေလောက်တာကောင်းတာပေါ့။ဒါမူလကမ္မထံကိုကိုအားလုံးကကိုက မူလကမ္မထံကိုဘာယူထားလဲဝင်လေထွက်လေယူထားတယ်ဆိုဝင်လေထွက်လေပိုင်နိုင်ဖို့လိုတယ်။ပေါင်းတဲ့ပင်ငယ်ယူထားတဲ့လူတွေကပေါင်းတဲ့ပင်ငယ်ဆိုရင်ကမ္မထံကိုပိုင်နိုင်ဖို့လိုတယ်။မူလကမ္မထံကိုပိုင်ပြီးရင်တော့ကျန်တဲ့ကမ္မထံတွေကိုလည်းဆွေးနွေးကိုရှုမှတ်လို့ရပါတယ်။ဒါကြောင့်မူလကမ္မထံကိုပိုင်အောင်ရှုမှတ်တတ်ဖို့လေ့ကျင့်ဖို့ပို့ပြီးတော့အရေးကြီးပါတယ်။နော်။ဒီရပါလား။ အဲအားလုံးရစေမျက်နှာအဲ့တော့အဲ့တော့ဒီဘက်တစ်ခုလောက်ပြီးရတယ်မေးပြဘုန်းကြီးကတော့ရတယ်တပည့်တော်ဝေလေထွက်လေမှတ်ပါလေအဲပထမနိုင်ဝလောက်တော့ပြဿနာမရှိတော့ဘူးအဲနိုင်ဝကျော်လာတော့ခြေတော်ကြီးကထုံချင်းကြိုက်ခဲလာတော့အဲဝေလေထွက်လေမှတ်တဲ့နေရာမှာလာပြီးတော့အနောက်ရှက်ဖြစ်အဲဒီခါကျရင်တပည့်တော်ကဝေလေထွက်လေကိုပို့ပြီးတော့အာရုံစိုက်နေတာ ဟိုနံပါတ်စင်တက်ပြီးတော့မှတ်လိုက်ဝင်လေထွက်လေတက်အဲဝင်လေထွက်လေနှစ်အဲတော့အဲ့ဘက်ကိုအာယုံပူရောက်ပါတယ်အဲအဲ့လိုမှတ်ခွင့်ရှိပါလားအဲ့ဒီလိုမှတ်ခွင့်ရှိပါတယ်ခုနကဝင်လေထွက်လေကိုလာပြီးတော့နောက်ဆက်လောက်အောင်ဒီအာမပြင်းနေတော့မှတ်ပေါ့နော်အာပြင်းနေဆိုရင်တော့ ဝင်လေထွက်လေကိုမှတ်လို့မရတော့မရတော့ဆိုတော့သူ့နာရာစင်နာကိုမှတ်တာပူကောင်းတယ်။အဲ့ဒါပူကောင်းတယ်ပေါ့နော်။အဲနိုင်ဝက်လာဝင်လေထွက်လေမှတ်တယ်။နာကျင်ကြိုက်ခဲမှုကပေါ်လာတယ်။ဝင်လေထွက်လေမှတ်တာကိုသူကအနောက်ဆက်ပေးနိုင်တော့တဲ့အင်အားမျိုးမရှိဘူးပေါ်တော့ပေါ်တာပေါ့။အနောက်ဆက်ပေးနိုင်တဲ့အင်အားမျိုးမရှိဘူးဆိုပြီးသူ့အာယုံမပြုတ်ဘဲနဲ့ ကိုယ့်ရဲ့ဝင်လေထွက်လေကိုပဲစိတ်အေးအေးနဲ့ထားပြီးမှတ်ဖို့လိုတယ်။မအေးနိုင်ပါဘူးဗျာ။သူကသိပြင်းထန်နေတယ်ဆိုရင်တော့လေဝင်လေထွက်လေကိုလက်လွတ်ပြီးတော့သူ့ကိုရှုမှတ်တာကပိုကောင်းတယ်။အဲ့လိုမရဘဲနဲ့ဝင်လေထွက်လေကိုပဲစစိတ်မမမှတ်ချင်ပါလေဆိုရင်တော့လေခုနကလိုဟိုနံပါတ်စင်မှတ်ပြီးတော့မှပြန်ပြီးတော့သဘာဝအတိုင်းပြန်မှတ်လို့လည်းရပါတယ်။ မစင်နေမှတ်တယ်ဆိုတာကတော့အစအပုဂ္ဂိုလ်တွေကိုပြီးတဲ့အချိန်ပေါ့နော်မမှတ်တတ်သေးခင်မှာနမစင်တက်ပြီးတော့မှတ်ခိုင်းတာပေါ့အဲ့ဒါတော့ဥစွာအားထုတ်တဲ့ပုဂ္ဂိုလ်တွေဘယင်ချက်နေတဲ့ပုဂ္ဂိုလ်တွေဒါပေမဲ့လို့သူ့ကိုဈာထိုးကမ္မထံအနေနဲ့အသုံးပြုလို့ရပါတယ်ဒီမှာဖြစ်